2020ခုနှစ်ဩဂုတ်လ21ရက်နေ့တောက်ကြနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းစဉ်ပိုင်း31ဟိုဘုန်းကြီးတို့ပရိကူလမနိတိကာရပပပေါ့ဒါလကာနုပန္နာပိုင်း14ခုရှိနော်ဒါလေးပြန်ကျင်ချုပ်ပြောမယ်ဘာနုပန္နာပိုင်းမှာဘုရားက14မျိုးဟောထားပါတယ်နံပါတ်1ကအာနာပါနပပဝင်လေထွက်လေရှုမှတ်တဲ့ခန္ဓာဟောပါတယ် နံပါတ်2ကတော့ဣရိယာပရာပပဣရိယာပုတ်၄ပါးရှုမှတ်တဲ့ခန္ဓာနာဟောပါတယ်နံပါတ်3ကတံပစညာပပအသေးစိတ်မူရရှုမှတ်တဲ့ခန္ဓာနာဟောပါတယ်ပြီးတော့နံပါတ်၄ကဒီနေ့ပြောမယ်ပိကုရမနတိကာရပပခန္ဓာကိုယ်32ပုံပုံအသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ယု32ပုံပုံဖြင့်အပြည့်ရှုမှတ်ဆင်ခြင်ခြင်းကိုဟောပါတယ်နံပါတ်5ကတော့ဓကမ္မထာနေကြောင်းဟောပါတယ် နံပါတ်6ကနေ14ထိအဲ့ဒါတော့အတုပဆင်ញံရှုမှတ်တဲ့နည်းဟောထားပါတယ်။တော့ဘုန်းကြီးတို့ဒီမှာအာနာပါနာနဲ့အာနာပါနာပြီးသွားပြီ။အာနာပါနာပတ်သက်တဲ့ဣရိယာပုတ်၄ပါးသမစညာအသေးစိတ်မူရာရှုမှတ်တဲ့နည်းလည်းပြီးသွားပြီ။နောက်ဓကမထံဓကမထံလည်းပြီးသွားပြီ။ဓကမဏနဲ့ပတ်သက်ပြီးတော့ဣရိယာပုတ်၄ပါးမှတ်တဲ့နည်းအသေးစိတ်မူရာ မှတ်တဲ့နည်းဒါလည်းပြီးသွားပြီ။ ဒီကနေ့တော့ဘုန်းကြီးတို့ပရိကုလမနတိကာရပပဆိုတာဘာလဲဆိုတော့အသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးကိုဆက်ဆုပ်ယွန်ရှားဝဲအဖြစ်မြင်အောင်ဘုရားက32ပုံပုံပြီးခွဲပြီးရှုခိုင်းပါတယ်ဒါလည်းဘုရားလိုအပ်လို့ခိုင်းတာနော်ဘုန်းကြီးတို့ဟောထားတာမဟုတ်ဘူးနောက်တစ်ခုကတော့သာဝိညာဏကအတုပဒီအတုပက2မျိုးရှိတာပေါ့သက်စင်ရှားရှိတဲ့ခန္ဓာကိုယ်ရှုရင်လည်း အတုပမြင်အောင်ရှုလို့ရဒါကိုတဝိညာဏကအတုပသေသွားတဲ့နော်အတုပတွေပါတွေကြုံကြရမယ်ဘုန်းကြီးတို့ရင်သေးနဲ့နောက်သေးပဲကွာတယ်အဲ့လိုသေလို့သေပေးတွေကြုံလာရင်သူများကိုအရင်သေသွားကိုတရားပြသွားတာအဲ့ဒါကိုဘုန်းကြီးတို့ရှုစင်ရင်တတ်ဖို့အရေးကြီးတယ်ဒါကိုဘုန်းကြီးတို့ရည်ရွယ်ပါတယ်အဲ့ဒါကိုအဝိညာဏကအတုပလို့ခေါ်ပါတယ်အဲ့တော့တဝိညာဏကအတုပအခုပြောမဲ့ပိုင်းကနောက်ဗမာလိုပြောရင်တော့ရှင်အတုပတေအတုပပေါ့နော် ဘုန်းကြီးတို့ဒီနေ့သင်မဲ့အကြောင်းအရာတွေကရှင်အာတုဘအကြောင်းအရာတွေပဲရှင်အာတုဘအကြောင်းအရာမပြောခင်ဘုန်းကြီးတို့ဒီတုတ်တန်လေးတခုအခြေတည်ပြီးပြောမှာပေါ့တုတ်တန်တုတ်တန်လေးတခုမဟုတ်တုတ်တန်ကြီးပေါ့ဘုရားဟောတဲ့ဒီတုတ်ချက်ရှည်အဲဒီဒီထဲမှာစိတ်ဝင်စားတဲ့အကြောင်းအရာတွေပါတဲ့အတွက်ဘုန်းကြီးတို့ဘာသာရေးနယ်ပယ်ဘက်မှာရှိတဲ့ပုံကိုယ်တွေအားတွေသိထားတဲ့နော်ဘုန်းကြီးရောလူရောပေါ့နော် အဲ့မှာဘုန်းကြီးကောင်းစီပေးတာဘာရဒါသာတောက်ဆိုပြီးလို့ကောင်းစီပေးတာနော်ဒီဘာရဒါတောက်ကဘယ်မှာပါလဲဆိုတန်ရုပ်ဒုတိယမှာပါပါတယ်စာမျက်နှာ328ထာဂရ38မှာပါပါတယ်တန်ရုပ်ဆိုတလာဝေတလာယနာဝကတန်ရုပ်ပါပဲအဲ့မှာပါတယ်အဲအကြောင်းရင်းကတော့ဘာလဲဆိုတော့ဒီရှင်ပိန်ဒေါလပါရဒါစာဆိုဖះရှင်လက်ထက်က ထင်ရှားတဲ့အရှင်မြတ်ကြီးတစ်ပါးရှိတယ်။သူ့ရဲ့မိမျိုးရိုးຫນွေကတော့ဗာရဒါစားပါပဲ။နောက်တော့သူကဆုံးနေပါလေအများကြီးလူ့ဘဝလည်းစားနိုင်တယ်၊ရဟန်းဘဝရောက်တော့လည်းအများကြီးစားနိုင်တယ်။ဆုံးနေအများကြီးစားနိုင်တဲ့အတွက်ပိန်ဒေါ်လာဆိုပြီးရှိရတွဲခေါ်တာသူ့နာမည်ကြီးကတော့ဗာရဒါစားပါ။ဘာလို့လဲဆိုဒီရှင်မြတ်ကြီးကဝမ်းမီတိတ်ကောင်းတယ်။ဝမ်းမီပဲတိတ်ကောင်းတခြား ပုဂ္ဂိုလ်တွေအများကြီးဖုံးပေးနိုင်တယ် ပြီးတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာဒီအရှင်မြတ်ကြီးဝမ်းမီကောင်းတို့ခောဒရမင်းကြီးတို့လည်းဝမ်းမီကောင်းကြောင်းတွေ့ရတယ်ပေါ့နော်အဲတော့ဒီရှင်မြတ်ကြီးကဝမ်းမီကောင်းတော့အများကြီးဖုံးပေးနိုင်တယ်ဖုံးပေးနိုင်တော့သူ့လိုပါပဲနော်သူ့ကိုကွက်ပြီးတော့ဘုရားကတပိတ်လွယ်နဲ့မလွယ်ခံဘုန်းကြီးတို့ခုတပိတ်တွေတွေ့ရမှာပေါ့တပိတ်အိတ်နဲ့လွယ်ရတယ်အဲကြတော့ဆုံးခံတဲ့အခါမှာဒီအိတ်နဲ့လွယ်ထားတက်တာတယ်။မှာဘုန်းကြီးတို့တောကြောင်းနဲ့နေတဲ့ပုံကိုယ် အဝေးကိုသွားဆွန့်ခံတဲ့ပုံကိုညာဒီတပိတ်လွယ်နဲ့မှဆင်းပြီးတယ်ဒီလိုလက်နဲ့ပိုက်ထားရင်ဆင်းမပြေဘူးဘာဖြစ်လို့ဒါကြီးကို2နာရီ3နာရီလောက်ပိုက်ဖို့ဆိုမလွယ်ဒါပေမဲ့ဒီရှင်ပိန်တော်လာပါတော့ဒါစားကြခန္ဓာကိုယ်လည်းဝါဝမ်းမြေလည်းကောင်းအများကြီးဖုံးပြီးတော့ဘုရားအစာပိုင်းမှာသူ့မှာတပိတ်လွယ်နဲ့ခွင့်မပြုဘူးတပိတ်လွယ်သုံးဆောင်ဝင်မပြုဘူးနော်တခြားရှင်များဒီတော့သုံးဆောင်ဝင်ပြုတယ် ဘာဖြစ်လို့သူ့ခန္ဓာကိုယ်တိတ်ဝါနေအစာတောက်တယ်ဒါဖုံးပေးနိုင်ဒီတော့မြတ်စွာဘုရားဘာခိုင်းလဲဆိုချစ်သားသင်ဟာတပိတ်အိတ်မလွယ်ဘူးတပိတ်အိတ်နဲ့မလွယ်ရဘူးတပိတ်ကိုဒီလိုလက်မလက်ပိုက်ပြီးဆုံးခံသွားရမယ်သူကအစာတောက်ကလည်းမလွယ်မလွယ်အများကြီးလည်းစားနေတပိတ်ကလည်းအကြီးကြီးလောက်ထားအကြီးကြီးကိုလောက်ထားအဲ့ဒါကိုလက်နဲ့ပိုက်ခိုင်းတယ်ပြန်လာရင်ရှင်းလုံးကတပိတ်တွေကတော့ဟို မြေနဲ့ဖုတ်တာတွေများတန်နဲ့လှုပ်တာအင်မတန်ရလာနေနဲ့တူပါတယ်အဲတော့ပြန်လာရင်အဲ့ဒီတပည့်ကိုရေစေးနေလန်းဟင်းနိုင်နေပါပြောင်းပြီးတော့ကရင်အောက်ကိုဒီလိုတွုံပြီးသွင်းခိုင်းတာဒီလိုတွုံပြီးဆွတ်တော့ကဘာဖြစ်လို့လဲတပည့်နှခမ်းတိုးတိုးတိုးတိုးသွားအောင်လို့ဆုံးနေအများကြီးပုံပြီးတာရော့သွားအောင်လို့ရှော့ချတဲ့ဤစနစ်ပဲအပြန်ညနေဆုံးဖုံးပေးဆုံးဖုံးပြီးစေးနေလန်းဒီကအနန္တတိပြောင်းတော့အဝိနိကံရပြီးတော့ခရင်အောက်ကို ထိုးသွင်း ဒီလိုမှောက်ပြီးဒီလိုထိုးခိုင်းတာပြီးတော့ဒီလိုပြန်ဆွဲထိုးသွင်းလိုက်ဆွဲထုတ်လိုက်ဆိုနေတိုင်းနေတိုင်းတပေကနှခမ်းတိုးလာတော့ပေါ့ခမ်းတိုးလိုက်ဖះတော့တော့ပြနော်ပြပြပြပြတဲ့ခါကျနောက်သူကဘလောက်အခြေအနေလဲတခွက်ချက်ဆန်းတဲ့ချိန်ပေါ့နော်အဲနိုးစီဘူးတစ်လုံးကိုဘုံတက်လက်မဲ့ခေါ်တယ်နိုးစီဘူးနှလုံးကိုတစ်စက်လက်ခေါ်တယ်နိုးစီဘူးလေးလုံးကိုတစ်ခွက်ချက်နိုးစီဘူးလေးလုံးချက်လောက်ကုန်အဲ့ဒါလောက်မှသူ့ခန္ဓာကိုယ်ကမျှတာတယ်လို့ဆိုတယ် စောကအများကြီးဘုံပေးနိုင်တာစောကတပီချက်နှစ်ပီချက်အများကြီးဘုံပေးနိုင်တော့အဲ့တော့ခန္ဓာကိယဝါလက်ဆောဝါအဲ့လိုဖြစ်တယ်အဲ့လိုနဲ့ဘုရားဝိတ်လျှော့ခိုင်းတာပြီးတော့ဆုံးခံသွားတော့လည်းဒီလိုတပေကြီးပိတ်သွားခိုင်းတာအပြည့်နဲ့ဝိတ်ကလည်းကြာသွားတယ်နော်အများကြီးဖုံးပေးနိုင်ရနေပြီးတော့တစ်ခွက်ချက်ပေါ့ခုနကနိုးစီဘူးလေးလုံးကအဲ့လောက်ရောက်တဲ့ချိန်မှာဘုရားကစိတ်သားတပိတ်အိတ်ဆောင်းနိုင်ပြီလို့ပြောတယ် အဲ့ဒီလိုဆွမ်းတစ်ခွက်ချက်ဖုံးပေးတဲ့ချိန်ခန္ဓာကိုယ်အမြတ်မြတ်တတာဖြစ်လာတယ်မြတ်မြတ်တာဖြစ်လာတဲ့ကမှရန်တရားစ조사အထုတ်လိုက်တဲ့ကကြရှင်မြတ်ကြီးရဟန္တာဖြစ်သွားတယ်ဒါတော့ရှင်မြတ်ကြီးရဲ့အကြောင်းအရာပေါ့နော်အဲဘုန်းကြီးတို့ဒီထဲမှာရှင်မြတ်ကြီးနဲ့ပတ်သက်တဲ့အကြောင်းအရာလေးတခုပြောမယ်ရာဇကြုံမြို့မှာတထေးတယောက်ကဘာလုပ်လဲဆိုဟိုဘုန်းကြီးတို့ဒီခေတ်မှာလည်းတွေ့ရပါတယ်အိန္ဒိယလူမျိုးတွေကဒီရွှေငွေတွေပါတအားဝက်တာလက်ဝက်လက်စားတယ် တထေးတွေကရေချိုးပြီးဆိုဒီလက်ဝက်လက်စားတွေဖြုတ်ပြီးမချိုးဘူးဒီတိုင်းမှဝက်ချိုးတာအဲတော့ဒီလက်ဝက်စားရေချိုးရင်ပြုတ်သွားမှဆိုတဲ့အတွက်သူကချမ်းသာတာကိုဘာလို့ကလဲဆိုတော့ပိုက်ကုံကြီးတွေဒီမြစ်ကမ်းပါပြီးမှသူချိုးတဲ့နေရာမှာအထက်ကလည်းကာတယ်အထက်ကကာတာတော့အန်ဒီသူကနှစ်မျိုးပေါ့နော်ဒီတခြားငါးတွေမိချောင်းတွေသူအန်တယ်ပြုတ်မှဆိုလို့နောက်အောက်ပိုင်းကလည်းကာရတယ်ပိုက်ကုံနေတယ်ဘာလို့ကာလဲဆိုတော့ခုနအန်ဒီ မိကြောင်းနဲ့ငါတွေအနေပြုမှဒီကြောင်းသူ့ရဲ့ဒီအဖိုးတန်လက်ဝတ်လက်စားတွေကြွကြတိုင်းနဲ့ချိန်မြအောင်လို့သူကအဲ့လိုလိုလိုရေချိုးတာအိန္ဒိယမှာ မြစ်ထဲမှာရေချိုးရတာရေချိုးကနေအခုမှဒီဘက်ခေတ်မှာတော့ကြောင်းနေအိမ်ထဲမှာဒီနေ့မှလို့ပေါ့လေမြစ်ထဲမှာသွားရေချိုးတယ်သူကနေတိုင်းမြစ်ထဲမှာပဲရေချိုးတော့ပါရေချိုးရင်းချိုးရင်းနဲ့ဘယ်လိုဖြစ်လာလဲဆိုတော့ဒီမြစ်အစင်းစင်းကနေကင်းကမြစ်ထဲမှာ သူရေချိုးတာဂင်္ဂမြစ်ထဲမှာပေါ့အဲ့ဒီချိန်မှာပဲစန္ဒကူနီတော်ကြီးတစ်ခုကထပ်ပိုင်းကနေပြီးတော့သူ့ရဲ့ပိုက်ကုံထဲမှာလာညှိတယ်ညှိတကဒီအသားတော်ကြီးကိုဆစ်ဆေးကြည့်တော့စန္ဒကူနီနီသာဖြစ်နေတာပေါ့တတိယသူ့အိမ်မှာကြဒီအိန္ဒိယလည်းဒီတင်မွေးတုံးတွေပါတိတ်တော်ကြတော့ဒါတွေကို ထုလုပ်ပြီးတော့မျိုးစုံတောင်းတယ်သူ့အိမ်မှာပစ္စည်းတွေအကုန်စုံရှိနေတော့သူကဘာစေကူပေါက်လဲဆို သူကဘာယူတာဘာယူဝါဒမှမရှိဘူးဘာယူဝါဒမှလက်မခံအဲတော့လက်မခံပေမဲ့လို့သူကအယူဆတစ်ခုစဉ်းစားမိတယ်ဘာစဉ်းစားလဲဆိုတော့မှတ်တာနော်ဘာယူဆမှမရှိနဲ့ဘာသာတစ်ခုပဲယူဆတစ်ခုပဲအဲသူအိမ်မှာပစ္စည်းတွေကစံတကူတွေနဲ့ပတ်သက်ပြီးလောက်တာပစ္စည်းတွေကအများကြီးရှိနေပြီငါမလိုအပ်တော့ဘူးဘာလို့ရင်ကောင်းမလဲဆိုစဉ်းစားတယ်ဒီအသားတို့ကြီးကိုတပိတ်ထွင်းတာ ဝိတ်ထွင်းပြီးတော့မလုပ်လဲဆိုတော့အတောင်60ပေါ့ဗျာဝလုံးအတောင်60လောက်မြင့်တယ်တနည်းအားဖြင့်ဘေး90လောက်မြင့်တဲ့ဝလုံးထိပ်မှာချိတ်ထားတယ်လောကမှာယဟန္တာဆိုတာရှိတယ်လို့ကြားဝေးတာရှိတယ်တကယ်မမြင်ဘူးအဲသူကဘာလို့အညာလဲတကယ်လို့ယဟန္တာပုဂ္ဂိုလ်ရှိခဲ့ရင်ဒီသန္တကူတပိတ်ကြီးကိုသန္တကူနီတပိတ်ကြီးကိုကောင်းငင်က ယူပါစေတတိပေါ့အဲ့ဒီယူနိုင်တဲ့ကောင်းကင်ကနေဒီသွေးကြီးကိုယူနိုင်တဲ့ပုံကိုကိုသူတို့မိသားစုလိုက်တသက်လုံးကိုးကွယ်မယ်ဒီလိုကြင်ညာတာအဲ့ဒီခေတ်ကဘုန်းကြီးတို့ဘာသာကြားကောင်းဆောင်တွေလည်းအများကြီးပေါ်လာပါတော့ဒါကိုခုနှစ်ရက်တွင်းယူရမယ်ဆိုကြင်ညာတာအဲ့ဒီထဲမှာတော့တချို့ဘာသာကြားတွေကဟိုမယူနိုင်ဒါတော့ဗိညာဉ်ပေါ့ဇံရအောင်လည်းမရဘူးအဗိညာဉ်ရမှယူလို့ရတယ် မရနိုင်တော့သူကဘယ်လိုလုပ်ကြလဲဆိုတချို့အကြံဖန်ပေါ့လေတပည့်တွေနဲ့တိုင်းတိုင်းဝိုင်းလာတယ်ဒီတိုင်ကြီးကိုတက်ယူမလို့တော့နောက်ကတပည့်တွေကဝိုင်းဆွဲပါဆရာကြီးဒီဟာလေးဒီဆန်နေဦးနေတပည့်လေးနဲ့ဘာမှမပြောတော့တန်ဖိုးမရှိပါဘူးမယူပါနဲ့ဟာဆရာကြီးကတက်မဟန်ပြန်လိုက်တပည့်တွေကဝိုင်းဆွဲလိုက်ဒီလိုတွေကြတော့အဲ့မှာသူကဒီဘာသာကြောက်ကောင်းတော့ဘာလုပ်လဲဆိုတော့တထေးကြီးသူကတထေးကြီးငါဒါကိုယူနိုင်တယ်ငါတပည့်တွေကမယူနဲ့အတင်းဆွဲနေလို့ပြောငါနဲ့ထိုက်တာနဲ့ငါ့ကိုပေးပြောတာ ဟာဟိုကတထေရပြကြိုင်တယ်မရဘူးယူခြင်းကောင်းကင်တက်ပြန်ယူဆိုအကုန်လုံးဘာသာကြောင်းကောင်းတော်တွေတက်ပြီးပြန်ရတယ်လို့ဆိုပါတယ်အဲ့ဒီခုနှစ်ရက်မြောက်တဲ့နေ့မှာじゃဘုန်းကြီးတို့ဗာပြည့်လဲဆိုအဲ့ဒီမြို့မှာရှင်မမောက္ကလန်တို့ရှင်ပိန်တော်လာတို့ရှိနေတယ်အဲ့ခုနှစ်ရက်မြောက်တဲ့နေ့မှာじゃဘုန်းကြီးတို့ဖရာเจ้าတော်ဖရာเจ้าတော်ကိုလူဘလုံးเจ้าတော်ပေါ့နော်အဲ့ဒီမြို့နဲ့တော်တော်ဝေးတယ်ဝေးတော့ ကြောင်းနဲ့နေတဲ့ခါတော့သင်္ကန်းမယုံဘူးဗျပြင်မဲ့ထွက်သီးတရားမယုံဘူးဆုံးငံရာဇကြုံမျိုးတဲ့ဆုံးငံသွားဖို့မြို့နာနီမှာကြောက်ဖြာကြီးတစ်ခုရှိတယ်အဲ့ကြောက်ဖြာတစ်ခုပေါ်မှာရှင်မောမောက်ကလာနဲ့ရှင်ပိန်ဒေါလာတို့ကရှင်ပိန်ဒေါလာဘာလို့တော့ဆိုတော့သင်္ကန်းယုံနေကြသင်္ကန်းယုံနေချိန်မှာရသမားတွေပြောတယ်တောင်းရင်ဆိုင်းတယ်ရသမားတွေကစကားပြောနေညာဘာပြောလဲဟဲ့တငယ်ချင်းရာဇကြိုတထေးက လောကမှာရဟန္တာရှိခဲ့ရင်အတောင်60လောက်မြင့်မှာမြင့်တဲ့ဝလုံးမှာချိတ်ထားတဲ့စန္ဒကုဏီတပည့်ကြီးကိုကောင်းကင်ဟာယူနိုင်တယ်လို့ကြေညာထားတာအခုဆိုရင်ခုနှစ်ရက်ရှိနေပြီဘယ်ပုဂ္ဂိုလ်မှယူတာမတွေ့ရဘူးလောကမှာရဟန္တာရဟန္တာလို့ရှိတယ်လို့ပြောရင်တကယ်တော့ကြာဒီယူဒီစန္ဒကုဏီတပည့်ကိုယူနိုင်တာမတွေ့ရတာထောက်တော့ ရဟနာဆိုတာတကယ်ရှိပုံမရပါဘူးလို့ဒီလိုအချင်းချင်းပြောကြတောင်းရင်ဆိုင်ဒီတော့ရှင်မောမောကလာရှင်ပိန်လုံးလာတော့မိတ်နေရှင်ပိန်လုံးလာငါရှင်အရသမားကြီးပြောတဲ့စကားကိုကြားရလားကြားပါလေရှင်ပြပေါ့ဒီရသမားကြီးကဗုဒ္ဓရဲ့တာနာကိုစုံစမ်းစစ်ဆေးနေတယ်လို့ပြောနေကြတယ်ငါရှင်လည်းတကိုးကြီးတဲ့ပုဂ္ဂိုလ်ပဲတဲ့အဲတော့ ဒီစန္ဒကူနီတပိတ်တော့တပိတ်ကို ကောင်းငင်ရသွားပြီးယူပြလိုက်စမ်းပါလို့ရှင်မမောက္ခလာတိုက်တွန်းတယ်ဒီတော့ရှင်ပိန်တော်လာဘာလျှောက်လဲဆိုတော့ရှင်မမောကလန်နဲ့သင်ဟာတကိုးကြီးတဲ့နေရာမှာရှင်ဘုရားတကိုးကြီးတဲ့နေရာမှာအေရေရထားတဲ့ပုဂ္ဂိုလ်ပါတဲ့အရှင်ဘုရားပဲယူသင်ပါတယ်တကယ်လို့ရှင်ဘုရားမယူမှသာလည်းတပည့်တော်ယူပါမယ်အဲ့လိုရှောက်တယ်အဲ့တော့ရှင်မမောကလန်ငါရှင်မသွားယူပါလို့ပြောတယ် တော့ရှင်ပိန်တော်လာပါလဲဆိုတော့ဇံဝင်စားတယ်ဇံဝင်စားပြီးဘိညာဉ်နဲ့ဆက်လက်ဝင်စားတယ်ဝင်စားပြီးတော့ဘာလုပ်လဲဆိုသူတို့သင်္ကန်းယုံနဲ့ကြောက်ဖြာယုံကြောက်ဖြာကြီးကလည်းသုံးကောင်ဆိုကြောက်ဖြာကြီးအကြီးကြီးပဲပြောကြပါလို့ဗျာကာဝိတွေပြောနေနားလည်းကိုခက်နေအဲ့ဒါကိုချီမနဲ့ညှပ်ပြီးတော့ကောင်းငင်ကိုဒီလိုရာဇီကြုံမြို့ပေါ်မှာအထက်ရာဇီမြို့ရဲ့ထက်ကနေကြောက်ဖြာကြီးနဲ့သူတို့အုပ်ပြီးလှည့်ပြတယ်ပေါ့ တမျိုးလုံးကကြောက်ဖြာကြီးအုပ်ထားတော့ဟိုကြောက်နေကြတော့ဘုလို့ကြောက်ဖြာကြီးအောက်ကြလာမလားတော့ကြောက်လာပြီးပြေးကြလွှားကြပုံညာတိညာနောက်ကြမှာရှင်ပိန်တော်လာတော့ဘာလို့ပြလဲဆိုကြောက်ဖြာကြီးခွဲပြပြီးတော့အကြောက်ဖြာကြီးထဲမှာသူ့ရဲ့ကိုယ်တော်ကိုထင်ရှားပြလိုက်တယ်အဲကြမှာရှင်ပိန်တော်လာမှသိတယ်သိတော့လူတွေကအာရှင်ပိန်တော်လာဗျာကြောက်ဖြာကြီးသိချာမတော်မှာဗျာမတော်တဆပြုတ်သွားရင်ဒီပြုတ်ကြသွားရင်ဒီလို မြို့သူမြို့သားတွေကအကုန်လုံးသေးကုန်ပါလိမ့်မယ်ဘုရားဘာညာနဲ့အဲ့လိုလျှောက်ကြရဟောဟောဟေးလျှောက်ကြတော့ဒီချိန်မှာ ရှင်ပိန်တော်လာဘာလို့လိုက်လဲဆိုဒီကြောပြာကြီးကိုခြေနဲ့ညပြီးတော့ငကိုနေရာကိုပို့ထည့်လိုက်ငကိုနေရာရောက်သွားပြီးတော့ခါမှာမထေမြတ်ကဘာလုပ်လဲတထေကြီးရဲ့အိမ်ထက်ကောင်းငင်မှာရပ်နေလိုက်တယ်အဲတထေကြီးမြင်ရတဲ့ခါကျတော့ကြောကြတယ်ဗောလေမိသားစုလားပြီးတော့မှရှင်ပြားကောင်းငင်ကနေကြွအိမ် အိမ်တွင်းဆင်းသက်ကြွတော်မူပါပြီးတော့ခါကျတော့ကောင်းငင်မှာချိတ်ထားတဲ့တပိတ်ကျော်ချစတုမတူတွေအပြည့်ထည့်တဲ့အပြည့်ထည့်ပြီးတော့ဗောလေရှင်မြကြီးလှူလိုက်တယ်ရှင်မြကြီးကဒီတပိတ်ကိုယူပြီးကြောင်းကိုပြန်ကြွတယ်အဲ့တော့ဘလို့ဖြစ်လာလဲဆိုတော့သူတကူဖန်ဆင်းတာကိုမမြင်ရတဲ့လူတွေကနောက်ကနေလိုက်တောင်းဆိုတော့အရှင်ဘုရားဒီလိုတို့တကူပြပါအောင်ပြဒီလိုနောက်နောက်ကတကူပြပါအောင်လိုက်ပြောကြအဲရှင်မြတ်တရားလူတွေဝိုင်းလာပြီး ခုနတကထပ်ပြရတယ်ပေါ့ပြပြီးကကြောင်းလိုက်ကြောင်းရောက်လာနောက်ကဒါလည်းလူတွေကလိုက်အလိုမျိုးတွေအတမလာနေကြတော့မြတ်စွာဘုရားရှင်အနန္ဒာမေးတယ်ရှင်အနန္ဒာနဲ့အကြောင်းစုံလျှောက်ထားတယ်ပေါ့ဗျာအကြောင်းစုံလျှောက်ထားတဲ့အခါမှာမြတ်စွာဘုရားကရှင်ပိဏုလောက်ခေါ်ပြီးတော့ဘာဖြစ်လို့ဒီလိုတကူပြရလဲတကူပြတာကိုအပြစ်တင်တော်မူပါတယ်တပိတ်ကိုလည်းဘုန်းကြီးတို့အသားနဲ့လှုပ်ထားတဲ့တပိတ်ဖြစ်တဲ့အတွက် ဝီနည်းနဲ့မအဆက်ပါဘူးအဲ့တော့ပိုင်းပိုင်းခုတ်ဖွဲ့စေပြီးတော့ဒီနန္ဒာတွေကအသုံးပြုခိုင်းတာပေါ့လေတင့်တော်တာအသုံးပြုခိုင်းတယ်အဲ့တော့ရဟန်းတော်များဟာတကောမပြရာဆိုပြီးတော့သိက္ခာကိုပညာခဲ့ပါဒါတော့ရှင်ပိန်ဒေါလာနဲ့ပတ်သက်တဲ့အကြောင်းအရာပေါ့ဗျာဒါပေမဲ့လို့နောက်ဘုန်းကြီးတို့ကြုံတဲ့ခါတော့ပြောပါမယ်ဒီမြေလေးကိုမိုးပြန်တာတို့ဒီကြောက်ပြားကြီးတွေခွဲပြတာတို့ အဲ့လိုမျိုးတွေကမလို့အဋိဌာန်နဲ့ဒိဋ္ဌာန်နဲ့ဒီတကိုးပြမှုပြစိတ်ထဲကနေဘာဖြစ်ပါသေးဒီဒိဋ္ဌာန်နဲ့တကိုးတွေဒိဋ္ဌာန်နေဒီတကိုးခေါ်တယ်အဲ့လိုမျိုးတွေခွင့်ပြုတဲ့နေရာတွေရှိပါတယ်အဲ့ဒါလည်းနားလည်တော့အလုံးဝရိုးလို့ကြီးပိတ်ပင်လိုက်တာတော့မဟုတ်ဘူးနော်ဒါရှင်ပိန်တော်လာနောက်ပိုင်းဘုန်းကြီးတို့ကသူနဲ့ပတ်သက်ပြီးတော့ကြီးညိုစရာကိုပြောတာပါအဲ့တော့အခုပြောမဲ့အကြောင်းအရာတော့ဒီတော့မှပါတဲ့အကြောင်းအရာတော့ရှင်ပိန်တော်လာကခုန ဆွန်းကိုမြတ်မြတ်တတဖုံးပေးရတဲ့ချိန်ကနေစပြီးတော့စိတ်ကတည်ငြိမ်သွားတယ်။နေရင်တော့တမာရီရတယ်တမာရီရတော့ရောကောင်းတရားတွေဆက်လက်အထုတော့ရဟနာဖြစ်သွားတယ်။ရဟနာဖြစ်ပြီးတဲ့နောက်မှာရှင်ပိဏောလဟာဘုန်းကြီးတို့ဘယ်ရောက်သွားလဲကောတံပီမြို့ပေါ့ဂောတိတောင်တထေးဆောက်လုပ်ထားတဲ့ဂောတိတောင်အကြောင်းရောက်သွားပါတယ်။တရင်သုံးပါတယ်အိမ်မှာ။နွေရာသီမှာကြတော့အခုလိုပေါ့လေဘုန်းကြီးတို့ဒီမှာလိုပဲ။ အလွန်ပူပြင်းတာလွန်ပူပြင်းတဲ့ကြောင်းထဲမှာနေလို့မရကြောင်းထဲမှာနေလို့မရတော့ဘာလို့ ਆ လဲဆိုတော့အဲဒီမြက်ကမ်းဘေးပေါ့အဲကင်းကမြက်ကအတော်ရှည်ပုံရပါတယ်အဲဒီမှာလည်းအဲဒီနိုင်ငံထီအောင်ပေါက်တယ်အဲဒီကင်းကမြက်မှာဘေးမှာဥဒိနာမင်းပိုင်ထားတဲ့တရဥယျင်ပေါ့ဗျာအဲဒီဥယျင်တွင်မှာ နေအခါကျတော့နေတန့်စင်နေဆိုတာတော့ ဒီအခါကျဒီအရေးဝါတဲ့ပင်တွေအများစုရှိတယ်ဂျန်တဲ့ပင်တွေလည်းရှိတယ်အရေးရောအာသာလည်းကောင်းဥယျာဉ်ညာလည်းကျဲတော့တိတ်ဆိတ်ငြိမ်သက်တော့အဲ့ဒီအဲ့ဒီတည်းမှာအရေးကောင်းကောင်းသစ်ပင်တစ်ပင်အောင်မှာဖလားသမပတ်နဲ့နေတန်စင်နဲ့တရားနဲ့သွားနေတာပါနေလေနေလေဥဒေတာမင်းဟာသူကရှေရှေတော့မင်းတွေကစစ်တိုက်တာဖြစ်ဖြစ်တကူတည်းအောင်မြင်မှုရသွားရင်တောက်ပွဲစားဝဲတွေကျင်းပါဒီကိလေသာဒီတိုင်းမှာ သူတို့က9ရက်ကျင်းပပထမတော့နန်းတွင်းမှာတောက်ကြစားကြပြောကြမြူကြပေါ့နောက်ဆုံးရက်ကြတော့သူဥဒိနာမယဘာလုပ်လဲဆိုဒီသူပိုင်တဲ့ဒီမင်္ဂလာပေါ့လေဥယျာဉ်တော်တဲ့ဥပါဥဒါပါဏမင်္ဂလာဥယျာဉ်လို့ခေါ်တယ်အဲဒီဥယျာဉ်တော်နောက်ဆုံးနေ့မှာတောက်ကြစားကြပြောကြပါကြပါလေတောက်စားပြောပါ9ရက်လောက်ဆက်တိုက်တောက်စားပြောပါလာတော့ပင်ပန်းလာတော့မင်း ပင်မနာတော့ဗရမသချင်းနဲ့တီမုတ်ခခုံတော့နာတော်ရင်နာထောင်းနဲ့မြို့သမီးငယ်တယောက်ရဲ့မောင်မတယောက်ခေါ်တော့ပေါ့မြို့သမီးတယောက်ရဲ့ရင်ဝင်တော့မှအိပ်ပျော်သွားတယ်အိပ်ပျော်တော့တီးဆိုတီးတီးမုတ်တီးဆိုတဲ့ပုံကလည်းရက်ကြတယ်တောက်စားတွေနဲ့စကတ်တဲ့ပုံကိုယ်တွေဟုတ်လားလှုပ်ပြီးတဲ့ပုံကအကုန်ရနာပြီးတော့ဒီဒီဥယျာဉ်ထဲမှာအပန်းပြေထွက်ကြတော့ပေါ့ဒီမြို့သမီးငယ်တွေဆောင်းကတော့ဒီဘင်းကြီးနားမှာအများကြီးရှိတော့ တို့ကလည်းအနာယူပြီးဒီဥယျာဉ်တော်ထဲမှာသွားကြတယ်သွားတဲ့ချိန်မှာ ရှင်ပိန်တော်လကအဲ့ဥယျာဉ်တော်တဲပင်တပင်ရင်းမှာတရားထုံတန်တွေ့တော့သွားကြတော့ကြတယ်ကြတော့ပြီးတော့မှမြို့သမီးငယ်တစုကမြို့သမီးတစုကဒီရှင်မြောက်ကပါလျှောက်လဲရှင်ဖျားဒီပြောလို့နဲ့တင့်တော်တဲ့တရားကိုဟောကြားမိန်ကြားပေးတော်မူပါဗျာဆိုလို့လျှောက်ထားတော့ရှင်မြတ်ကြီးကမင်္ဂလိလေးရဲ့တဘာဝလူငယ်လေးရဲ့တဘာဝအိတာမရှိရတဲ့ဖြစ်များတော့အိတာမရှိရ မထားကြဘူးမစ္စည်းကလည်းမထားကြဘူးနော်ကိုယ့်တဲ့တာမနာလိုတာအိမ်သားပေါ့ဗျာအကြံလူရန်သူပေါ့လောက်တူညူစုကိုလိုမဖြစ်စေချင်တာကမစ္စည်းကနော်အဲ့လိုမျိုးမှတ်ထားမယ်အဲ့ဒီအရာတွေနဲ့ပတ်သက်ပြီးဒီမျိုးသမီးတွေနဲ့ပတ်သက်တဲ့ဒီအိတ်တာမစ္စည်းအကြောင်းဟောတာပါပဲမဖြစ်အောင်နေကြဖို့အဲ့ဒီလိုနေနေတဲ့အချိန်မှာမင်းသားမှာကြံခဲ့တဲ့မင်းရဲ့ပြောတဲ့နေရာမှာကြံခဲ့တဲ့ မမတယောက်ကမကျေနပ်ဘူးနော်ငါ့ကိုတယောက်တည်းထားခဲ့တယ်သူတို့ကတော့ရောက်သွားနေကြတယ်နှမ်းကြည့်လိုက်တော့ယန္တဘာနာမှာတရားနာ တွေ့ရတာဟုတ်အဲသူကမကောင်းတဲ့အကြံနဲ့ဘာလို့လဲမင်းကိုမရရအောင်နှိုးတယ်လှုပ်နှိုးတယ်နှိုးပါများတော့လည်းနှိုးလာနှိုးလာတဲ့ခါကျသူကမောင်မငယ်လေးကဘာလှုပ်လိုက်လဲဆိုကျန်တဲ့မောင်မငယ်တွေဘယ်သွားကြလဲရှင်မင်းကြီးတဲ့ဟိုကောင်မတွေဘယ်သွားနေလဲဆိုဟို တစ်ပင်ရင်မှာရန်ဘာနာမှာသွားဝိုင်းနေကြတယ်ပေါ့လာကရိတ်ရှင်မင်းကြီးပေးထားတဲ့လာကရိတ်ခါတော့ယူတယ်ရှင်မင်းကြီးနာကြမဆောက်ချောက်ဝိုးရန်ဘာထားမှသွားပြီးသွားရောက်ခံစားနေကြတယ်လို့ဒီလိုဂုံးတိုက်တာပေါ့ရန်တိုက်တော့ဥရိနာမယနဲ့ဒီကောမှာဒေါသခက်ကြီးကြီးဆိုတော့ဒေါသအကြီးကျယ်ထွက်တော့ထွက်တဲ့အခါကျမောမတွေရှိတဲ့နေရာထသွားတယ်သွားရင်သွားရင်လည်း तू ကဘလို့စိတ်ကူးရလဲဆိုတော့ဒီကိုယ်တော်ကို तू ကဘာစိတ်ကူးရလဲ ခါကျင်တုံးနဲ့ပေါက်မယ်ဒီလိုစိတ်ကူးတာသစ်ပင်တပင်ရအနေမှာခါကျင်တုံးရှိတယ်ခါကျင်တုံးကိုသူကအဲ့ဒါကိုခါကျင်တုံးကိုဒီရထက်ကနေချိုးတာချိုးမတတ်တော့ခါကျင်တုံးကြီးကပြေးချသွားပြီသူ့ပုံမှာပြုံးလဲကြသူခါကျင်နဲ့ကြိုက်တာနော်အဲ့ဒါလေးလည်းပြောချင်တယ်ဒီမှာတခါတခါကြရင်ဘုန်းကြီးတို့ကုသကအားနည်းလာရင်အကုသကအားကြီးလာရင်တချို့ကံတွေက အတိတ်ဘဝအထိမဆောင်ဘူးပြပိဿုပံနေခံတတ်တယ်နော်အဲဒါကြောင့်မို့ပိဿုပံဘဝမှာအကျိုးပေးအကျိုးချက်ချင်းကျိုးပေးတတ်တယ်ပေါ့အတိတ်ကပြုခဲ့တဲ့ကုသကအာမကောင်းရင်လည်းဒီဒီလိုချက်ချင်းကြိုးပိမှုတွေဖြစ်တာဒါသတိထားပြီးတော့ဘုန်းကြီးတို့အာဟုသို့နှုတ်တို့အာဟုသို့အပြောတို့အာဟုသို့အကြံစီပေါ့လေဒါရပြောမကောင်းတဲ့လှုပ်တွေမကောင်းတဲ့ပြောတွေမကောင်းတဲ့အကြံစီတွေ မဖြစ်ရအောင်ဘုန်းကြီးတို့ကလို့တရားနဲ့နေကြတာမနေတော့လွယ်ဘူးရဘုန်းကြီးတို့ကဒါတွေကပြောမိတယ်လုံမိတယ်တွေးမိတယ်တွေးမိတယ်ဒါတွေအကောင်းလိုက်ကိုဒုက္ခဖြစ်စေတော့ဒါကြောင့်ဘုန်းကြီးတို့ဒါကိုထိန်းနိုင်နေတဲ့တရားနဲ့မပြတ်နေရမယ်ဒီတဲ့သိဉာဏ်တွေတက်သွားပြီးတော့မဉဏ်ဖုံဉာဏ်ရသွားရင်တော့သိကြတော့တာပေါ့နော်အဲဥရိဏမင်းဟာသူ့ခေါင်းပေါ်ပြုတ်ကြလာခါချင်းတွေကကြိုက်တော့တာဟုတ်တကုံလားအဲ့မှာ ရှူရှဲနဲ့ဒေါသထွက် အဲဒီမှာခါချင်းနေခါအဲကြမှာဟိုအရှင်မြတ်ကြီးဘေးမှာဝိုင်းနေတဲ့မောင်မလေးတွေပြေးလာပြေးလာခိုင်းမှာဇာမတရားလည်းရည်စဲရည်စဲပြောအောင်မယ်။ဘာလဲဆိုဒီမိန်းကလေးတွေကလည်းဘာလဲဆိုဒီအရှင်မြတ်ကြီးအမြင်ကနိုင်လို့ဒီဖေရအရှင်မြတ်ကိုခါချင်းလုံးနဲ့ပေါ့အောင်စဉ်းစားနေတော့အဲ့တော့ဘာလို့လဲသူကခါချင်းတွေကိုဝိုင်းကောက်ပေးသူခါချကအောက်ကခါချင်းပဲသူ့ပေါ်ပြန်တင်တာအဲ့မှာစကြသေးရတယ်ဝိုင်းအောင်စားပေါ့အဲငါတို့မင်းကတော့တဲ့အကြည်စားမအောင်တဲ့ ခါချင်းတို့ကောက်ကြပါရဲ့ဘာညာပြောကြတော့ဗောလေကြီးစားမဟုတ်နဲ့တခြားမင်းတွေဆိုရင်ရဟန်းတော်ရှင်မြတ်တွေတွေ့ရင်တဲ့ရှ िख ိုးကြော်တယ်အယုသေးပေးတယ်ကိုမသိတာလေးတွေမေးတယ်နားမလဲတဲ့တရားတွေမေးကြတယ်တို့မင်းကတော့ဒီလိုမဟုတ်ပါဘူးတဲ့ရဟန်းတော်ရှိတဲ့နေရာလာပြီးရှ िख ိုးတာလည်းမလုပ်ဘူးတဲ့မသိတာလည်းမေးရမယ်စာပါလို့လဲခါချင်းတို့ကိုကိုကောင်းဖို့ကိုဖြုတ်ချတယ်ဝိုင်းစကြတယ်ဆရာတော်ကလည်းကပြီးတော့သူကသူလည်းရှက်လာတယ် ရက်ပြီးတော့ခါရင်နင်းခံခါချပေါ့ခါချခါချခါရင်နေကုံခါချလို့ကုံသွားတဲ့အခါမှာရှင်မြတ်ကြီးတတိယတော့ရှင်မြတ်ကြီးမရှိတော့ပါဘူးရှင်မြတ်ကြီးကဘာစဉ်းစားတော်မူလဲတော့ငါဒီဆက်နေဒီပြင်ကစိတ်ဆိုးငါ့အနေပြုတ်နိုင်တယ်အနေပြုတ်နေလဲသူ့အတွက်အကုသို့ထပ်ဖြစ်မယ်ဆိုအဲ့လိုစဉ်းစားရှင်မြတ်ကြီးတကောအိဒီပါနဲ့ဂေါတိရအောင်ကြောင်းတော်ပြန်သွားပါတယ်ဒီလိုဥဒိနာမင်းကအခုဒေါသလည်းပြေသွားတော့သူ့ဥယျာဉ်မှုကိုမေးပါတယ် ဥယျာဉ်မှုဒီရှင်မြတ်ဟာဒီဥယျာဉ်တဲကိုမကြာခဏလာတတ်သလားလို့မေးပါတယ်ဥယျာဉ်မှုကရှင်မင်းကြီးဒီဥယျာဉ်ကို မကြာခဏလာတတ်ပါတယ်လို့ကောင်းပြီနောက်တော့ဒီရှင်မြတ်ကြွလာတဲ့နေ့ငါ့ကိုလျှောက်ထားပေါ့အဲလိုမိတ်ချပြီးနန်းတော်ပြန်ပါတယ်နေ့ရက်၃ရက်လောက်ကြာတဲ့အခါကျဥယျာဉ်မှုကအကြောင်းကြတော့ဥဒေနာမင်းဟာခါတိုင်းလို့ ဟိုတော့စားနေမဟုတ်ပါဘူးတခါတော့တကယ်ကိုလူကြီးလူကောင်းဆန်တာပေါ့ဒုတိယတွေမပါဘူးချွေအောင်မှုမပြေတာစစ်သေးတာမတိလူကြီးလူကောင်းနဲ့အစုံနဲ့ရှင်ပိညောလာထံရောက်တယ်အဲ့ချိန်မှာရှင်ပိညောလာတိတ်ဆိတ်ငြိမ်သက်တဲ့တရားပင်တပင်အောင်မှာဖလားသမဘာဝင်စားတယ်သူတို့ကလာရောက်ကြတော့လာရောက်ကြတော့ကနှုတ်ဆက်တကပြောတဲ့အခါမှာတွေ့ဆုံလက်ခံပြောတယ်အဲ့ဒီကတော့ကောင်းကောင်းမွန်ပြောပါတယ်နောက်တော့အပြင်တော့ဘုန်းကြီးတို့အရင်တော့ကတော့ ကိစ္စခမဏီယရှင်ဘုရားကြမ်းပါရလားတပ္ပါယနေရထရလားမြပါမြတာရလားဣရိယာပုတ်မြတာရလားစာရည်လို့ဒီလိုမေးပါတယ်ဒါလည်းမှတ်တာနော်တချို့ကဟိုအသေးမှတ်တာရဟန်းတော်မျိုးဆိုရဟန်းတော်ဆိုဒီလိုနှုတ်ဆက်စကားမပြောကောင်းဘာညာပြောပါတယ်ဘုရားရှင်ကိုယ်တိုင်လည်းပြောတယ်ကျန်တဲ့ရဟန်းတော်တွေလည်းပြောရတယ်နေကောင်းလားဒါလောကကိုဟိုလိုဖားတာမဟုတ်ဘူးဗျပြောတဲ့တဲ့စကားဒီကကြီးနေကောင်းလားနေရထရလားတက်တာလားအဲ့လိုပြောရင်တော့ဒါပြောလို့ရတယ် ချို့ကြဒါဟုမပြောကောင်းဘူးဝိနည်းကံနဲ့မညီသလိုလိုပြောတာတွေရှိတယ်အဲ့ဒါမျိုးတွေမဟုတ်ဘူးပြဒီမှာအကုန်လုံးပြောတယ်ဘုရားလည်းပြောတယ်အဲ့ဒါလည်းမှတ်တာအဲ့ဒီလိုမေးပြီးတော့တင့်တော်တဲ့နေရာမှာရှ िख ုတ်ကြောပြီးတော့မေးပါတယ်မေးပြီးတော့မှသူလိုချင်တဲ့သူသိလိုတဲ့မေးခွန်းမေးပါတယ်သူသိလိုတဲ့မေးခွန်းတွေကြတော့ပါဠိလိုကြတော့နည်းနည်းခက်တယ်ဟိုပြောထားတဲ့ပါဠိစကားလုံးတွေအဲ့တော့ဘုန်းကြီးတို့တတ်နိုင်တာဗမာလိုပဲပြောကြအောင် မလိုပြောရင်တော့ဗာလဲဆိုတော့ဥရိနာမင်းရလျှောက်တာကအရှင်ဘုရားအရှင်ဘုရားတို့ဘုရားရှင်သာနာတော်မှာရဟန်းငယ်လေးတွေဘိက္ခုနီမငယ်လေးတွေရှိပါတယ်သူတို့ကိုကြည့်မယ်ဆိုရင်ပါဠိလေးနဲ့ထည့်ပြောမယ်ဒေဟရာဘိက္ခုဒေဟရာဘိက္ခုနီအသက်အရွယ်အမြဲတမ်းငယ်ကြပါတယ်သူသူအလွန်နုပြိုတဲ့အရွယ်လေးပါ ကာလကေတာဆမင်းရလည်းတပင်းမှမဖြူသေးပါဘူးဆမင်းလေးကမဲနဲ့ပြီးတော့အင်တန်ကိုရုပ်ဆင်းလှပတဲ့အရွယ်ကောင်းတဲ့အရွယ်လေးတွေငယ်ပြူကိုလေးတွေငယ်ပြူဘေးကုဏီမာလေးတွေပါသူကဘာစဉ်းစားလဲလူလောကမှာရှိတဲ့အာယုံ၅ပါးတွေကိုနော်ဘုန်းကြီးကြည်စရာအာယုံမျိုးမျိုး နားထောင်စရာအာယုံမျိုးမျိုးအနတ်နေမျိုးစုံပေါ့လေစားစရာတွေရတာရစားစရာမျိုးစုံအတွေ့အထိ အိမ်တွေကားတွေကြောင်းတွေကဒီခေတ်လိုပြောရင်အဲ့လိုတွေသုံးဆောင်စရာမျိုး အများကြီးရှိတယ်ဒါတွေမခံစားပဲနဲ့ညီးငွေပြီးတော့ဒါတွေခံစားပြီးညီးငွေပြီးတက်ကြီးလို့ရဟောတာတဲ့ပုံကိုမပြောလို့ပါဘူးတဲ့ဒီငငယ်ရွယ်နဲ့ပြီးဘိက္ခုရဟန်းလေးတွေဘိက္ခုနီမလေးတွေငငယ်ရွယ်နဲ့ဒီအာယုံ၅ပါးလုံးဝမခံစေ မခံစားစေပါဘူးတဲ့ဒီလိုမခံစားစေပဲနဲ့ဘာဖြစ်လို့ဒီတာဏဘောမှာဝင်ပြီးတော့သီလ အကျင့်တွေတမာရီအကျင့်တွေပညာကျင့်စဉ်တွေကိုကျင့်ပြီးတော့နေနိုင်ကြပါတလေတဲ့သာနာဆက်ဆက်မပြောင်းဆောက်ရှောက်နိုင်ကြတာဘာကြောင့်မဟုတ်ပါလဲဆိုဒီမေကိုစမေးနော်ဒီမှာဘုန်းကြီးတို့သုံးသပ်ဖို့ရှိတာကဘာလဲဆိုတော့နော်အာယုံ၅ပါးနော်ငငယ်ရွယ်ဆိုများစွာဒီနိုင်ငံငံမှာဆိုနော်ငငယ် enjoy လုပ်ရမယ်ဒီလိုလာတော့ဒါနဲ့ပတ်သက်ခံစားရမယ်ပြောရမယ်ဒါမျိုးလာတော့ အာလူတိုင်းကဒီလိုပဲမြင်ကြတယ်ပေါ့နော်ပြောချင်တာဒီငငယ်ရွယ်မှဒီသီလသမာဓိပညာတရားတွေသီလကျင့်နေသမာဓိကျင့်နေပညာတရားတွေကျင့်ဖို့မလိုသေးဘူးပေါ့နော်ကျင့်လည်းမဖြစ်နိုင်သေးဘူးလို့သူကယူဆတယ်ဒါတွေခံစားမယ်ရွယ်မှခံစားမယ်အဲ့ဒါတွေညီးငွေသွားမှရံဘွားရောက်ဒီလိုအထောက်တဲ့နေဒီလိုတရားတွေအတူဒီလိုနဲ့နေတဲ့နေဘုရားကဘယ်လိုဆုံးမထားလို့ ဒီဘေကုဏီမငယ်လေးတွေရဟန်းငယ်လေးတွေကဒါနပေါ်မှာသီလကျင့်တယ်သမာဓိကျင့်တယ်ပညာကျင့်ကျင့်ပြီးနေနိုင်တယ်ဆိုတော့ဒါမေးတာနော်ဒီမှာလူတွေကဘုန်းကြီးဖြစ်လူဖြစ်ပေါ့နော်သူကကာမဘုံမှာနေကာမဘုံမှာကာမဘုံသာရှုတော့ကနေကိုယ့်ရဲ့အမြင် ကိုရှုတော့ကနေလူတွေကကိုယ့်အခြေအနေကိုယ့်အစဉ်တန်းနဲ့ကြည့်ပြီးတော့မိကုန်းနေမိတတ်ကြတယ်ကိုယ့်အခြေအနေကဒါမကြရင်သူကမကြိုက်သလိုပြောတတ်တယ် ကိုကြိုက်ခင်ကိုတရားလေပဲကိုတရားအသိဉာဏ်ကနေရင်နိုင်တယ်လို့မြင်ရတယ်မြင်ရင်မြင်တယ်လို့မြင်ရတယ်သူ့အနေကဒီအာယုံนี่ပျော်ပါနေတော့ဒီကိုရောငယ်လေးတွေကမပျော်ပါနဲ့နေတော့ဒါသူလက်မခံနိုင်ဘူးဒါပဲပြောချင်တာသူကဘယင်ဆိုတော့တောက်မယ်စားမယ်ပြောမယ်ပါမယ်ဒီလိုနေတာဟုတ်ဗျအဲ့တော့ဒါကိုမေးတာပါပဲအဲ့မှတ်ထားဖို့ကလူဟာ ကိုတရားအစင်တန်းအသိဉာဏ်လိုက်အနေနေသလိုမေးတာမြင့်မြင့်သလိုမေးတာဒါပဲဒါပေမဲ့လို့သူများမြင့်မြင့်ပြောရင်လည်းကိုကနေနေအနေနဲ့လည်းဒါပုတ်ချစရာမလိုဘူးလေ။မှဆိုပါတော့ကလေးငယ်တယောက်ရဲ့အကောင်းဆုံးလို့ထင်ရတဲ့အရာ လူကြီးတယောက်အနေနဲ့အကောင်းဖြစ်ချင်မှာဖြစ်တော့လူကြီးတယောက်အနေနဲ့အကောင်းဆုံးလို့အရာလို့ထင်ထားတဲ့အရာလည်းကလေးငယ်တယောက်တွေကအကောင်းဆုံးဖြစ်ချင်မှာဖြစ်တော့ဒါသူ့ရဲ့ level လိုက်ပဲနော်။ ကိုယ်လည်းပဲနဲ့မတူတိုင်းဒါမျိုးလုပ်လို့တော့မရဘူး။အဲဒီမှာရှင်ပိန်ဒေါလာကဖြေပါတယ်တခါကြီးတဲ့ဗုဒ္ဓကရဟန်းတော်များကို သုံးဖို့ရဟန်းငယ်တွေကိုဘေကုဏီမငယ်တွေကိုရဟန်းငယ်တွေကိုအရင်စပြောအောင်။ရဟန်းငယ်တွေကိုမြို့သမီးနဲ့တွေ့လာတဲ့ခါမှာအမေရွယ်တွေ့အမေလိုသဘောထားပြီးဆက်ဆံရမယ်။ဒါသာနာလောကရဲ့ဆက်ဆံတဲ့နည်းပဲနော်။နှမရွယ်တွေ့နှမလိုဆက်ဆံရ အမအရွယ်တွေအမလို့ဆက်ဆံသမီးရွယ်တွေသမီးလို့ဆက်ဆံဒါကြောင့်မို့သူတို့ဟာဒါနလောကမှာသီလသမารီပညာကျင့်ပြီးနေနိုင်တယ်ဒါဘိက္ခုအတွက်ဘိက္ခုနီမအတွက်လည်းဒီတိုင်းပါဘိက္ခုနီမငယ်လေးတွေဟာကိုအဖေရွယ်တွင်အဖေလိုသဘောထားပေါ့အကိုရွယ်တွင်ရင် ကိုလိုသဘောထားဆက်ဆံမယ်မောင်ရွယ်တွင်မောင်လိုသဘောထားဆက်ဆံမယ်သားရွယ်တွင်သားလိုသဘောထားဆက်ဆံနေကြလို့ ဒီဒါနပေါ်မှာသီလသမာဓိပညာတရားတွေကျင့်ပြီးနေနိုင်ပါတယ်လို့ဒီလိုဖြစ်။အဲ့တော့ဟိုကလက်မခံနိုင်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့ तू အနေနဲ့ကဒီအာယုန်တွေကိုသိပ်ပျော်ပါနေတော့ဒီအာယုန်တွေပျော်ပါတော့ तू ကဘာကြောင်းပြလိုက်လဲ။အရှင်ဘုရားလေဒီလိုမိတ်ကြပြီမဲ့လို့ဒီရန်ငယ်များဟာဒီအမေရွယ်အမေစိတ်ထားကိုခတ်ပါတယ် အမရွယ်လည်းမစိတ်ထားဖို့ခက်ပါတယ်နှမရွယ်လည်းနှမစိတ်ထားဖို့ခက်ပါတယ်သမီးရွယ်လည်းသမီးစိတ်ထားဖို့ခက်ပါတယ်နော်အဲ့လိုစိတ်ထားပေမဲ့လည်းနှစ်သက်မြန်နှုံးမှုစိတ်ဆိုတာဖြစ်တတ်ပါတယ်ဒါကြောင့်တခြားဆုံးမတဲ့နီးတွေခြားဆုံးမတဲ့အရာကိုရှင်ပြမရှိတော့ဘူးလားဒါမေးတာနော်စိတ်ရဲ့ပုထုဇဉ်စိတ်တဘာဝခက်တာပေါ့နော်ပုထုဇဉ်ပေါ့ပုထုဇဉ်တော့ဥမာတကောဆိုတော့အမေရွယ်ရွယ်အမေစိတ်ကထားရင်မှထားလို့လွယ်တာ ဒီလိုပဲဘေကုဏီမာလေးလည်းဖေရွယ်တွေဖေစိတ်ကထားရင်မှထားနိုင်မယ်ကိုရွယ်တွေကိုလိုထားရင်မှထားနိုင်မယ်နှမအဲမောင်ရွယ်တွေမောင်လိုထားရင်မှထားနိုင်မယ်သားရွယ်တွေလည်းသားလိုထားရင်မှထားနိုင်မယ်ပြီးတော့တခြားနည်းရောရှိသေးရလားဒါသူ့အခြေအနေနဲ့ပတ်သက်ပြီးပြန်မေးတာပဲသူကဒါမျိုးမှထားမှမဖြစ်နိုင်တော့ဒါကြောင့်သူလက်မခံနိုင်တော့တချို့တရားတွေကကိုလက်မခံနိုင်တိုင်းပုတ်ထုတ်လို့တော့မရဘူးဗျ သူ့နေသူ့နေရာနဲ့သူခေါ်တာရှိတယ်အဲ့မှာရှင်ပိန်တော်လာ ဆက်ပြီးခေါ်ပါတယ်မင်းကြီးတဲ့ဗုဒ္ဓဒီရဟန်းငယ်များကိုသုံးဖို့ဘိက္ခုနီများကိုချက်သားတို့သင်တို့ရဲ့ခန္ဓာကိုယ်ကြီးမှာရှိတဲ့ဆပင်မွေလက်သက်ခြေသက်သွားရဒီနေ့ပြောတဲ့တရားတွေပေါ့ဗျအဲ့ဒီ32မျိုးဟာနှစ်သက်ဖွယ်ရမရှိဘူးဆက်ဆုပ်ယွန်ရှားဝဲတွေပြည်နေတဲ့အရာဝတ္တိတွေဖြစ်တယ်လို့ ကာယကရတတိကမ္မထာကိုဆင်ញင်ပွားများအာထုတ်ဖို့မိန့်ပါတယ်ဒီထီအောင်လေဒီမင်းကြီးကသူကိုယ်တိုင်မှမပွားဘူးလားသူကိုယ်တိုင်အာမထုတ်ဘူးဘယ်ကမ္မထာမယ်ဆိုမှတ်ထားဘူးကဘုန်းကြီးတို့ကိုယ်တိုင်အာမထုတ်ဘူးရင်ဟိုဒီဘုန်းကြီးကပဲအပြစ်တွေပဲရှောက်ပြောနေလို့ဒီလိုထင်တတ်တယ်ဟုတ်ကူပြဒါကြောင့်ကိုယ်တိုင်အာထုတ်ဘူးမှဒီတရားတွေအကျိုးရှိမှသိလိုက်ကိုလိုဆိုရင်ဟိုကိုဒါကတော့ဘုန်းကြီးကတော့အပြစ်မမြင်ပါဘူးလူတွေမဟုတ်ဘုန်းကြီးအများကြီးကြုံမှုတယ် ဆရာတို့တပါဆိုရင်ဘုန်းကြီးဒီထိုင်ဝမ်မှာလာကြုံတယ်သူကအသက်80ကျော်နေအာဘုန်းကြီးကလည်းသေစကားတွေကြခဏနာပြောနေသူတို့မေလို့လည်းဒီဒီကမ္မဋ္ဌာန်းအကြောင်းတွေပြောရတယ်အဲ့ကြတော့သူကလက်မခံဘူးဒါမျိုးတွေဖြစ်တာဒါအဲ့ဆရာတော်ကြီးကိုယ်တိုင်မင်းငယ်ဘူးလားဘုန်းကြီးကြောက်တယ်နော်အဲ့ဒီလိုမဟုတ်ဘူးနော်ဒါတွေကဘုန်းကြီးတို့ဟောထားလို့ဘုရားရှင်ဟောထားတယ် ဒါတွေကလည်းမကျင့်မဲနဲ့လည်းမပြောနိုင်ဘူးကျင့်မှာပဲပြောနိုင်မကျင့်မဲနဲ့လည်းလက်မခံနိုင်ဘူးကိုကျင့်မှဒီမှာကြည့်လိုက်ဥဒိဏမင်းဒါလက်ခံနိုင်ဘာပြောလိုက်လဲဆိုသူကအရှင်ဘုရားလေအဲ့ဒီလူစိတ်ဒီအပြစ်မြောင်ဆင်ញင်ဖို့ဆိုတော့တော်တော်ခက်ပါတယ်တဲ့နော်စောပိုင်းကလည်းစနစ်တကျဘွားထာမှဘွားများပြီလို့ဒီသီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်မှသာလေဒီခန္ဓာကိုယ်ရောအပြစ်မြောင်ပွားနိုင်တာ လုံးဝမပွားဘူးတဲ့ပုံကိုယ်တွေချက်ချင်းကြီးအပြည့်မြောင်ပွားဖို့ဆိုမဖြစ်နိုင်ဘူးသူကအဲ့လိုနော်စောစီရတဲ့စနစ်ကြပွားနေရမယ်အမြဲမပြလည်းပွားနေပွားနေမှအပြည့်မြင်မှာတဲ့အခုတွေ့တွေ့ချင်းဒီဟာခန္ဓာကိုယ်အပြည့်အနေနဲ့မြောင်ပွားဖို့ဆိုအင်တန်ခက်ပါလေဒါလည်းမဖြစ်နိုင်တဲ့ကိစ္စပါမပွားသေးဘူးပုံကိုယ်ဒီဟာတွေကိုပွားရမှဆင်ညာမှ နားမလဲတဲ့ပုံကိုယ်များအတွက်ဒီတရားနဲ့ပတ်သက်ပြီးတော့ အပြစ်မြင်မှုဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်အပြစ်မြင်မှုတော့အင်မတန်ခက်ခဲပါတယ်။အကြောင်းရှင်ပြတခြားနည်းနဲ့ဘုရားကမိတ်ကြားထားတာရှိပါသေးလား။အဲတော့မင်းကြီးကဗာမိတ်လဲရှိပါအမင်းကြီးကိုလည်းရှင်ပေနောလာဗာမိတ်လဲမင်းကြီးလည်းရှိပါတယ်။ရဟန်းငယ်လေးတွေဘေကုဏီမငယ်လေးတွေကိုဗာတွေကိုယ်နဲ့ဝိသဘာကအာယုန်တွေတွေ့လာရင်မျက်စိနဲ့အဆင်းအာယုန်မြင်လာရင်အရဟန်းငယ်လေးဆိုကိုယ်နဲ့စัจ္ဇမဝိသဘာကအမျိုးသမီးအာယုန်တွေတွေ့မြင်လာရင် ဒါယောက်ျားပဲဒါမျိုးသမီးပဲမျိုးသားပဲဒီလို နမိတ်ပုံသဏ္ဍာန်ဆွဲလာမရှိအောင်ပွားရမယ်။အာဒါလေးတရားသူလက်လေးပဲခြေလေးပဲနှာခေါင်းလေးပဲဒီဆွဲလာခြင်းမရှိအောင်နော်ယောက်ျားမိန်းမဆိုတဲ့နမိတ်ပုံသဏ္ဍာန်မရှိအောင်လက်ခြေမူရာပုံသဏ္ဍာန်ခြေရာဒီလက်ခြေဆိုတဲ့အမူအရာတွေဆွဲလန်းမှု မရှိအောင်မျက်စိနားလျာကိုယ်စိတ်အင်း6ပါးတို့ကိုတနည်းအားဖြင့်လောဘမဖြစ်အောင်ဒေါသမဖြစ်အောင် လောဘဆိုသူတို့ပေါ်မှာတွေ့တာတာမြန်နိုးတာပေါ့ကိုမကြိုက်တာအောင်တွေ့လဲဒေါသမဖြစ်အောင်တတိပြီတတိနဲ့ထိမ့်သိမ့်ဆောက်ရှောက်နေဖို့မိန်တော်မူပါတယ်အဲကြောင့်ဘုန်းကြီးကနောနာဒီတရားတွေပါအထုတ်တကပြောတာရှိပါတယ်ဆရာတော်ကြီးတပါမိန်ထားတာပါဘုန်းတော်တပြေကပေးကြီးနေတဲ့တည်းဆရာတော်မိန်တာအင်းဒီအင်းဒီကြိုက်ကိုကိုကမလိုက်ရအောင်ကိုအကြိုက်ကိုသာအင်းဒီလိုက်ပါအောင်ကြိုးစားနေရမယ်အင်းဒီကြိုက်ဆိုတော့ကမြင် အစင်ကောင်းကောင်းလေးမြင်ကိုဒိုင်းကလေးကြည်လိုက်တာဒါအင်းလေးကြိုက်လိုက်တာအတန်ကောင်းကောင်းလေးကြိုက်ရင်ဒိုင်းကလေးတခါလေးနားထောင်လိုက်တာကြည်ကျင်တဲ့စိတ်ပေါက်နားထောင်ကျင်တဲ့စိတ်ပေါက်အနံကောင်းကောင်းလေးရှူလိုက်ရင်ဟိုတိတ်သဘောကျနှစ်သက်တာစားစရာကောင်းကောင်းလေးပေါ့စားလဲတိတ်သဘောကျတော့ဒါမျိုးတတိလက်လို့စားရခေါ်ငိုနေရာလေးကောင်းကောင်းနေရမယ်ဘုန်းကြီးတို့ဆိုကြောင်းကောင်းကောင်းနေရမယ်ကားကောင်းကောင်းစီလူတွေဆိုကားကောင်းကောင်းအိမ်ကောင်းကောင်းနေရမယ်ဒါမျိုးတွေပေါ့ အဲ့ဒါမျိုးဆိုသဘောကျအဲ့လိုမျိုးအဲ့ဒါအိမ်ကြီးကြိုက်ကိုကိုကလိုက်နေတာပဲကိုကိုအကြိုက်ကိုသာအိမ်ကြီးကလိုက်နိုင်အောင်ကြိုးစားအိမ်ကြီးကြက်လိုက်ရင်လိုက်နေဘယ်တော့မှမဆုံးနိုင်ဘူးလေဘုန်းကြီးတို့အခုပဲဟိုဖုဒ္ဓဘာဝနဲ့ပတ်သက်ပြီးကြည့်လေအိမ်တစ်လုံးပိုင်ရင်နှလုံးပိုင်ရင်လားအကြောင်းတစ်ဝိတစ်ကြောင်းပိုင်နောက်ထပ်လည်းတစ်ကြောင်းပိုင်ညာကားစီးပိုင်နောက်ထပ်လည်းပိုင်နေတာမဆုံးနိုင်ဘူးအိမ်ကြီးကြိုက်လိုက်လို့နော် စားစရာလည်းကဲဒီနေ့စားပြီးတော်ကြဆိုဆိုဘယ်တော်နောက်ရလည်းစားခြင်းတာဒီတဲ့ဒီတဲ့ကောင်းတာလေးပဲစားခြင်းတာတမျိုးတမျိုးစားခြင်းတာဒါမျိုးဖြစ်တော့တချင်းလည်းဒီတိုင်းပဲလေဘုန်းကြီးတို့တရားတာနားတော်မကတာတချင်းဆိုအသေးသေးဆိုပြီးဆိုနားထောင်ခြင်းဒါလည်းလေဘုန်းကြီးတို့လူရောအတူတူပဲဒါလေးကိုဘုန်းကြီးကတတိနဲ့ထိန်းသိစောက်ရှောက်ဖို့ဘုရားမိန်ကြားတယ်ဒီလိုမိန်လိုက်တယ်အဲ့မှာတော့ဗာပြောလေဒါကြတော့နောက်တော့ခဏခဏကြာပါမှာ အိမ်တွေ6ပေါက်တကားကြီး6ပေါက်ရှိတယ်ပေါ့နော်တကား6ပေါက်မြို့မြို့မှာတကား6ပေါက်ရှိတယ်ပေါ့အဲ့ဒီ6ပေါက်မှာဒီတခိုးဓမြတွေမဝင်အောင်တကမှုတကဘိုးတွေနဲ့ဒီကြာတကား6ပေါက်လုံးထိမ့်သိမ့် ဆောက်ရှောက်ထားဒီဥပမာလိုပဲကိုယ့်ရဲ့တဏ္ဍာမှာလောဘဒေါသမောဟကိလေသာတွေကိုကိုယ့်တဏ္ဍာဝင်ရောက်နှိမ့်ဆက်ဖြစ်စီမခံရအောင်တတိဆိုတဲ့တရားနဲ့ဆောက်ရှောက် မျက်စိတကားပေါက်ကိုလည်းစောင့်ရှောက်မယ်နားတကားပေါက်ကိုလည်းစောင့်ရှောက်မယ်နှာခေါင်းတကားပေါက်ရှားတကားပေါက်ကိုယ်တကားပေါက်စိတ်တကားပေါက်အားလုံးကိုလုံးလုံးချုံတတိအဆောင်ရှောက်နဲ့နေရမယ်ဘုရားအဲ့ဒီလိုဟောထားပါတယ်လို့ရှင်းပြအဲ့ဒါကြမှာဒီမင်းကြီးကလက်ခံသွားတယ်ကျေနပ်သွားတယ်ပေါ့ဗျာနော်အဲ့ဒီမှာရှင်ပိန်တော်လာဖြေသွားတဲ့အဖြေသုံးချက်ဘုန်းကြီးတို့ပြန်ကောက်ချက်ကြပြပါမယ်ဒါကဘုန်းကြီးနဲ့တရားဓမ္မဆက်ဆံရေးပဲ ဒီခေတ်ကတော့ဒီသီလရှင်နဲ့ဒကာတွေနဲ့ဆက်ဆံရေးပဲအတူတူပဲဒါလေးမှတ်ထားမယ်နော်ဘလို့ဆက်ဆံမလဲဘုန်းကြီးတို့မျိုးသမီးဘုန်းကြီးတို့ကဒကာဓမ္မတွေနဲ့တွေ့လာရင်အမေရွယ်တွင်အမေလိုဆက်ဆံမယ်နော်အမရွယ်တွင်မလိုနှမရွယ်တွင်နှမလိုသမီးရွယ်တွင်ဘုန်းကြီးတို့သမီးလိုဆက်ဆံဒီမှာလဲတရားနာတဲ့သီလရှင်တွေလည်းရှိပါလိမ့်မယ်နော်သီလရှင်ဆရာလေးတွေလည်းအဖေရွယ်တွင်အဖေလိုဆက်ဆံမယ် အကိုရွယ်တွေအကိုလိုပေါ့မောင်ရွယ်တွေမောင်လိုသားရွယ်တွေသားလိုဆက်ဆံမယ်ဒါဘုရားရှင်ကိုယ်တိုင် ဆုံးမတာဟုရှင်ပေနောလာကပြန်ပြီးမိန့်ကြားတာဒါဗြဟ္မအဖြစ်အဲတော့ဒုတိယအဖြစ်ကဘာလဲဆိုနော်ဒီလိုဆက်ဆံဖို့ဆိုတာလေဘုန်းကြီးတို့အရိယာပုဂ္ဂိုလ်ဆိုရင်တော့လွယ်နိုင်တာပေါ့နော်။ဉာဏ်နဲ့ဘုဒ္ဓဇင်ကြအဲ့ဒါဘုဒ္ဓဇင်စိတ်ဥဒိနာမင်းရတဲ့သူလည်းဘုဒ္ဓဇင်ကိုဘုဒ္ဓဇင်ဒါကတော့ တော်တော်လေးလက်ခံဖို့ခက်တယ်ပေါ့လေသူလည်းထားလို့မရလို့သူကလက်ခံဖို့ဒါငင်းဆန်တော့ဒီလိုထားပေမဲ့လို့လည်းပုထုဇဉ်စိတ်ဆိုတာတော်တော်ပြောခက်တာအမေရွယ်ထားမယ်လို့စိတ်ကနှစ်သက်ညာနိုးတဲ့စိတ်ဖြစ်ခြင်းပြည့်နေတာနမစိတ်နော်အမစိတ်သမီးစိတ်ထားမယ်စိတ်ကလောဘစိတ်တွေ့တာတဲ့စိတ်ညာနိုးတဲ့စိတ်ဖြစ်နေတတ်တာပဲအဲ့ဒါတော့မကြိုက်ဘူးဒါကြောင့်ရှင်ဘိနောလာကနောက်ထပ်တစ်မျိုးမိတ်ပါတယ် ရှင်မင်းကြီးနောက်တစ်ချက်ကပါလဲခန္ဓာကိုယ်ကြီးကို32ပုံပုံအပြစ်မြင်အောင်ဆင်ញံခိုင်းတယ်ဒီတစ်ချက်လည်းသူမှအာမထုတ်ဘူးတော့အာမထုတ်ဘူးတော့ဒီတရားသူလက်မခံနိုင်အမျိုးဖြစ်တတ်တယ်နော်ဒါကတော့ဘုန်းကြီးတို့ဘုန်းကြီးရောလူရောဖြစ်တတ်ဒါသတိထားမယ်နော်ကိုယ်လက်မခံနိုင်နိုင်ပြစ်ပယ်လို့မရဘူးဥဒိနာမင်းကြီးကထင်တာသူကဒီဒါတွေညီငွေဒီလိုတာမအထုတ်ုံနဲ့ဘလို့မှညီငွေမှုမဖြစ်နိုင်ဘူး ဒါကြောင့်မို့သူကခုနလိုစင်ကြင်စင်လက်တွေတက်တော့အာထုတ်ဟုတကယ်တကယ်စဉ်းစားကြည့်ရင်ဒီတရားတွေအာမထုတ်ဘူးရင်လည်းပဲညီငွေဖို့ဖြစ်ဖို့တော်တော်ခက်ပါတယ်။ဘုရားဘုန်းကြီးကရဏပြောပြပါတယ်ဒီဘုန်းကြီးထိုင်ဝမ်မှာသွားတရားပြပြီးဆိုရင်ဘိက္ခုနီမာရဏဘိက္ခုနီတွေဘိက္ခုတွေဘိက္ခုနီမှာများပါတယ်။များတဲ့ခါကျရင်ဟိုတချို့ကအာဒီလိုကဝိပဿနာပဲအာထုတ်တာသမထဆိုအာမထုတ်ဘူး အဲမင်းတို့ငါတို့စသင်္ကန်းဝတ်တော့လေဒီဒီသင်္ကန်းခေါင်းရိပ်ပြီးတော့စခဲ့ကြတာနော်လို့ဘယ်သူဝတ်ဝဲဒီမူရင်းတရားကိုမေ့နာဒါတော့ဟမကြဘူးနော်လို့ဟိုကနနာပြောပြတယ်ခေါင်းရိပ်ခဲ့ရတယ်လေခေါင်းရိပ်တဲ့ခါမှာဒီဒီကမ္မထမ်းနဲ့ဆင်ញင်စီးပြပြီးရိပ်ရတာအဲကြောင့်ဘုန်းကြီးတို့နိုင်ငံမှာဆိုရင်သင်သင်္ကန်းဝတ်တော့မယ်တလားကိုးသိန်းလောက်ကျောင်းမှာကြိုပြီးတော့ဆရာတော်ကြီးကခေါ်တယ်သင်္ကန်းတောင်းဒီလိုဒီဒီဒီဟာတွေဆင်ញင်တဲ့နည်းတွေသင်ပေးတာပဲ ဒါပေမဲ့လို့တကူရှိတာပေါ့နော်သူတို့တင်တတ်သူတို့တင်တော့ဟိုအပြစ်တော်မြင်ဖို့တော့တော်တော်ခက်တာပေါ့လေဒါကြောင့်မို့လဲခုနဥဒိနာမင်းကြီးကွန်ပလိန့်တက်တော့တကယ်ကိုစနေကြပွားဘူးမှဘုန်းကြီးတို့လည်းငငယ်ရရတာပဲဘလို့ဘလို့နဲ့ဆိုလိုက်တာဘာပြစ်မှမမြင်ဘူးဒါမျိုးတွေလည်းဖြစ်ခဲ့ဘူးတယ်တကယ်ဖြစ်ခဲ့ဘူးလားဘိုးဘုန်းကြီးတင်ပေးတယ်ကိုရင်ဘွားလည်းလည်းဆင်ကျင်တယ်ဘာပြစ်မှမမြင်ဘူးဘယ်နေရာဘာရှိမှတော့မသိဒီလည်းဘလို့ဘလို့နဲ့ဘာမှ ဗမာလိုပါဠိလိုဆိုပြီးပရိစိတ်လိုက်ကြတာအဲ့လိုမျိုးဖြစ်တိုင်းဒါကိုဥဒိနာမင်းညာလက်မခံနိုင်တာနော်ပြီးတော့ဒါလည်းဖျားတဲ့စနစ်တကျပွားဘူးမှအပြစ်မြင်ပါပါတဲ့စနစ်တကျအာမထုတ်ဘူးရင်ဘလို့မှအပြစ်မမြင်နိုင်ပါဘူးတဲ့နော်နောက်ဆုံးတစ်ချက်ကြောင့်မှသူကလက်ခံတယ်လေနောက်ဆုံးတစ်ချက်ကြောင့်ပါလေဒီမျက်စိနားလျာကိုယ်စိတ်ကိုအာယု6ပါးနဲ့တွေ့လာတဲ့အခါမှာတတိနဲ့ထိန်ရမယ် တတိနဲ့မထိန်နိုင်ပါလေနှစ်သက်စရာအရင်ဆိုလောဘဖြစ်မယ်နှစ်နှစ်သက်စရာအယုံမဟုတ်ရင်ဒေါသဖြစ်တတ်တာ။အဲ့ဒီဟာကြဥဒိနာမင်းကြီးဒီတိတ်သဘောကြပါတယ်။အဲ့ကြတိတ်သဘောကြဘူးမကဘူးသူ့ရဲ့အတွေ့အကြုံလေးလည်းရှောက်သေးတယ်။သူဟာတဲ့ဒီသူ့မှာမိဖုရားတွေအများကြီးရှိတာပဲ။ဒါပေမဲ့လို့ဒီအဆောင်တွေကူးတဲ့အခါမှာမောင်မမိတ္တန်လေးတွေအများကြီးရှိတာကိုချောချောလာလာလေးတွေသူကဒီထဲမှာထားတော့ တကယ်လို့ဒီနန်းတွင်းတွေကဖြတ်သွားတဲ့ခါကျရင်ကိုကသတိမတမနဲ့ဖြတ်သွားရင်ဒီမင်းမောမမိသားလှလှလေးတွင်သူအလွန်ကြသဘောကျတဲ့စိတ်တွေဖြစ်မိတယ်ဒါသူကိုယ်တိုင်ဝန်ခံတကယ်လို့သူကသတိနဲ့သွားမိရင်တော့ဒီပေါ်မှာထိမ့်ထိမ့်သိမ့်သိမ့်နေနိုင်တယ်ပေါ့ဗျာဒါကြောင့်နောက်ဆုံးချက်ကိုတော့သူကလက်ခံသွားတယ်နော်အဲ့ဒီနောက်ဆုံးချက်နဲ့ပဲဥဒိဏမင်းကတရဂုံတည်သွားတယ်အဲတော့ဒီဥဒိဏမင်းရဲ့ကြီးညိုလေးစားမှုကိုပြန်ဆင်ញင်သုံးသပ်ရင် ကြုံယူဆင်ញင်ပြီးမှယုံယူကိုးကွယ်တာဗျာဒါတတိပြုရမယ်တစ်ချက်ပဲပထမအကြောင်းချက်တွေသူလည်းမခံပထမတစ်ချက်လည်းမခံဒုတိယတစ်ချက်တော့တတိယတစ်ချက်ကျတော့ဟာဒါတော့ဖြစ်နိုင်တယ်သူကိုယ်တိုင်လည်းကြုံတွေ့နေရနော်အခုလည်းဒီတိုင်းပဲခင်ဗျားတရားတွေပေါ်ကိုးကွယ်တဲ့အခါကြီးညိုတဲ့အခါမှာတကယ်ကိုကိုအသိဉာဏ်နဲ့ကိုးကွယ်သွားတာမျိုးအကြောင်းကျိုးဉာဏ်နဲ့ဆင်ញင်ပြီးကိုးကွယ်မျိုးခိုင်မြဲတယ်ဗျာဘယ်သူမှမဖြတ်လို့မရဘူးတရားတွေအထုတ်တာလည်းဒီတိုင်းပဲ စနစ်တကျဘုန်းကြီးကတော့တခုခုတိအောင်အထုတ်စေတယ်အထုတ်လိုက်လို့တကယ်ကိုကိုယ်ကကိုယ်ပိုင်ညာနဲ့မြင်သွားရင်ဒီအောင်နီးမှလာမှတဆိုင်မှမှသွားမယ်အဲ့ဒီလိုမဟုတ်ဘူးဟိုဆက်ဆက်ဒီဆက်ဆက်ဟိုဟာဟုံတို့ဒီဟာဟုံတို့ဒီလိုပဲဖြစ်တတ်တယ်အဘုန်းကြီးကြံကြံပေးကြပါတယ်ဒီအခုသိနေတဲ့ပုံပုံတရားတခုကိုစနစ်ကြကြာကြာနာနာအထုတ်ပါအဲ့ဒါဆိုရင်တော့ပိုကောင်းအာဟိုဆက်ဆက်ဒီဆက်ဆက်ဆိုရင်တော့လဲနေတာလဲပြီးနောက်လည်းစိတ်တတ်တော့ပျက်စီးသွားတယ် အဲတော့အခုကြည့်လိုက်ဥဒိနာမင်းညာသူလက်ခံနေတဲ့ယူဆအကြောင်းကျိုးစီလျော်မှု ရှိမရှိစဉ်းစားကြည့်တယ်လေသူလက်ခံနိုင်တဲ့အချိန်မှဒီမှာတကယ်လက်ခံယုံကြည်ကိုယ်ပဲမှာစောကကြောင်းရသူယုံကြည်ကိုယ်ပဲမရှိဘူးလက်ခံမှုမဖြစ်ခဲ့ဒါကိုပြောခြင်းအဲ့တော့ဒီနေ့ဘုန်းကြီးတို့ပြောခြင်းတဲ့အပိုင်းကဘာလဲဆိုတော့ဒီ32ခုတာတာရှုနီးပေါ့နော်အဲ့ဒီမှာမတ်စုတွေဘုန်းကြီးပေးထားတာရှိပါတယ် နော်ဒီမတ်စုလေးကိုနည်းနည်းကြည့်ကြမယ်ဟိုပထမဆုံးခွန်ကြီးတို့ပေးတာ32ခွတာဒါ32ပုံပေါ့ခွန်ကြီးအဲ့ဒါလေးထိုးပြရင်ကောင်းမယ်ခွန်ကြီးကတော့ဒီမှာဒီရမတ်စုတိုင်းကြည့်ပြောင်းခွန်ကြီးတို့မတ်စုတစ်ခုပေးထားပါအဲဒီမှာတာဝိညာဉ်ကအတုပပေါင်းတာပွားနည်းဆိုတာလေဒီကမ္မထမ်းကြတော့ဘုန်းကြီးတို့ဘာရင်လောက်ရလဲဆိုတော့ပထမဆုံးရအောင်ရင်ကျက်ရတယ်နော်ရအောင်ကျက်တဲ့ခါမှာ သူကငါးလုံးတစုငါးလုံးတစုပထမရောင်းကြည့်ဆပင်အမွေလက်သေးခြေစဲသွားအရေးနော်အဲ့မှာလေးကြည့်ထားမယ်နော်ဆပင်ကတခုအမွေကတခုလက်သေးခြေသေးသွားအရေးငါးလုံးပဲနော်အဲ့မှာလက်သေးနဲ့ခြေသေးကတော့တခုပေါ့လေကေတာတော်မနခါဒနာတဆောခွင်းတို့လက်သေးကိုလက်သေးနဲ့ခြေသေးတော့ဘုရားဒါနာဆိုနခါကေတာလောမနခါပေါ့တခုတည်းဒါပေမဲ့လို့ ဒီခေတ်မှာကျတော့ဒီခြေသေးတဲ့လှပညာလားလက်သေးတဲ့လှပင်တော့ဘုန်းကြီးတို့တခုစီခွဲရှုမှတ်စေခြင်းနဲ့ဘုရားတို့ကြည်မှာဆရမွေလက်သေးခြေသေးသွားရည်ဒါပါဠိလိုပြောကေတာလောမနခဌာနာတဆောဒီ၅ခုများသောအားဖြင့်ကိုရင်လေးတွေငယ်တဲ့ကိုရင်လေးငယ်တဲ့ခုနှစ်နှစ်သား၅နှစ်သားလေးများသောဒီ၅လုံးတော့ပဲဘုရားဆင်ញံခိုင်းတယ်စွမ်းနိုင်တဲ့ပုံကောင်များကြဒီတဲ့ဆက်ပြီးကြရတော့ဘောနော်အသာအကြောရိုးချင်းစီအညို့ အသားကကြွက်သားကိုဆိုလိုတယ်နော်ဒီမှာတော့ဘုန်းကြီးအရင်ရိုက်တဲ့အဖြစ်နေနောက်ရိုက်တဲ့အတွေကြဘုန်းကြီးအသားကိုကြွက်သားလို့နောက်ရိုက်တဲ့အရှားနေတယ်လိုက်မတွေ့ဘူးအဲ့ဒီအသားနေရာကြွက်သားဆိုတော့ကလက်တော့ကွင်းစင်မဲ့ကွင်းစားကွင်းနဲ့ထဲပေါ့နော်ဆပင်ဆိုတော့ဘုန်းကြီးတို့ဒါထင်ရှားတယ်အမွေဆိုတော့မျက်တော်မွေမျက်ခုံးမွေဒီကုလုံးမှရှိတဲ့မွေတွေလက်သေးတွေနောက်ခြေသေးတွေသွားတွေအရေတို့ရေပါဆိုဒီအသားတွေပေါ့နော်ဘုန်းကြီးတို့သုံးတတ်တာပါညာဆို ပေါ်ရအရေးပါနော်အတွင်းနဲ့အရေးတူအရေးပါပေါ့ဒီအသားဆိုတာကအဲ့ဒီအရေးနဲ့ရောတတ်တယ်အသားဆိုတာဒီကြွက်သားတွေလက်မောင်းကြွက်သားတွေခြေသုံးကြွက်သားတွေဒါကိုဆိုလို့တယ်အကျောတကလုံးမှာကျောတွေအသားကျောအယိုးချင်းစီကျော်ရိုးရင်းချင်းစီကိုပြောပါအညို့အညို့ဆိုတာကြောက်ကအဲ့ဒါတွေကတစုချင်းငါးလုံးတစုကြံမယ်အသားအကျော်ရိုးချင်းရိုးရင်းချင်းစီအယိုးရိုးရင်းချင်းစီအညို့နော် ပြီးတော့နှလုံးအသက်အမြင့်အဖြင်းအဆုပ်နှလုံးနှလုံးကနှလုံးကဒီမှာဆောင်းနေပါပါတယ်နော်ဒီဘယ်ဘက်ဒီဒီနိုင်ငံသစ္စာပြီးတော့ဒီဘယ်ဘက်မှာနှလုံးပြီးတော့အသက်အသက်ကတော့ဒီ1ဘိုက်ညာဘက်ပိုင်းအမြင့်အမြင့်ဆိုတာဘုန်းကြီးတို့ဒီနှလုံးနေဥတွေပေါ်မှာအပေါ်မှာဇာကုံရလေးကိုအုပ်ထားတဲ့အမျိုးအမြင့်လို့ခေါ်ပါတယ်တရရွယ်အဖြင်းတရရွယ်ဆိုတာဒီဘယ်ဘက်ဘေးမှာရှိပါတယ် နော်အဆုတ်ပညာပဲဘေးမှာပဲပဲဘေးမှာဒီဒီအင်တာနက်ထဲကရှာကြည့်ပေါ့နော်တွင်းတဲ့ကလိစားတယ်အဆုတ်ဆိုတာညာပဲဘေးမှာ၃ရက်ပဲပဲဘေးမှာ၃ရက်ဥမာကြီးဒီဘေးဘဘမှာဥမာကြီးရှိတယ်ဥသိအလဲကောင်မှာဥသိနေတယ်အစာစိတ်ဒီနားလေးမှာနော်ဒီပဲပဲနားလေးအစာဟောင်းကဥမာကြီးတဲ့ဟုံတော့ခေါင်းထဲမှာအဲ့ဓာတွေကို၅လုံးတွဲ၅လုံးတွဲကြက်မယ်ကြက်ပြီးတော့မှဆင်ញင်မယ် ပြီးတော့မှသဲရေတရိပ်ပြီးချွေသွေးစေခဲ့သဲရေဆိုတာကတော့ဘုန်းကြီးတို့ဒီကြက်တွေငက်တွေဖြတ်ဖူးပါတယ်အဲအသေးနောက်မှာကတ်နေသဲရေတွေပေါက်သွားခါတော့တလိပ်ဆိုချွဲတလိပ်တွေပြောတယ်ပြည်တွေသွေးတွေချွေးတွေအစီခဲဆိုဗိုက်ပြင်ကြီးမှာအစီခဲရှိတယ်အဲဒါဆိုလို့နောက်မျက်ရည်မျက်ရည်တွေအစီကြီးဆိုဒီပဲမျက်နှာပိုခြင်းတွေအစီကြီးတွေတွေ့လာမယ်အဲ့ဒါကိုပြောတယ်ထထွေးနော်နှက်နှာရည်တွေပေါ့ အစေးဆိုတာအယိုးတွေအစစ်တွေတစ်ခုကြားတစ်ခုမှအစစ်နော်ဒါကြောင့်ဒူးနာတွေမှာဒီအစေးတွေခန့်ချုပ်သွားတဲ့အခါမှာနာတတ်တယ်ကျင်ငယ်ငါးလုံးတည်းငါးလုံးတည်းကြက်ပါဆပင်မွေလက်သက်ခြေရသွားရည်အသာကြောရိုးချင်းစီအညို့နှလုံးသည်အမြဲဖြင့်အဆုပ်ဥမဥသိမ်းစားစစ်ဆောင်တော့အဲ့ဒီတိုင်က ပထဝီဓာတ်20လို့ခေါ်ပါတယ်ဘုန်းကြီးဝိပဿနာပြောင်းတဲ့ ကဲဓာတ်သဘောသဘာဝတွေမြင်အောင်ကြည့်မယ်။သဲခြေတရိပ်ပြီးချွေသွေးစီကဲဒီ6ခုရဲ့မျက်ရည်စီကြီးတရိပ်နှဆေးခြင်းကဲဒီ6ခုရဲ့အဲ့ဒီ7ပါးအာဘောဓာတ်အောက်မှာဘုန်းကြီးတစ်ခုချင်းပွားများနေလေကြည့်မယ်။အောက်နည်းနည်းလေးဆွဲချမယ်ကိုကြီး။အောက်နားလေးမှာအဲ့မှာပထမဆုံးခုနကလိုဆပင်မွေးဆပင်မွေးလက်သက်ခြေသက်သွားရည်ဒီ၅ခုပေါ့နော်။အဲ့ဒီ၅ခု ရအောင်ကျက်မယ်ငါ့ကိုရအောင်ကျက်ပြီးတော့ဒီမှာတစ်ခုချင်းပွားများနေခေါင်းပေါ်မှာရှိတဲ့7တွေကိုဘုန်းကြီးတို့ဒီဝိသုရိမတ်မှာညွန်ထားပါတယ်ပထမဆုံးဟောနာတော်အစင်းအပြင်လည်းနှစ်သက်ဖွယ်ရမကောင်းမှုမြင်အောင်ရှုရမယ်ဒါပြောသွားတယ်ပေါ့ဗျာနော်အဲတော့ခေါင်းပေါ်မှာအခုခေတ်လူငယ်လေးတွေဘာလုပ်လဲဆိုတော့ဒီအစင်းအနေနဲ့လည်းမျိုးစုံလောက်ကြတယ်ပေါ့ မျိုးစုံလုပ်တယ်အစိမ်ဆိုးတယ်နှီဆိုးတယ်အပြာဆိုးတယ်ကောင်းမှဆပင်နေနော်ဆပင်နေဆိုးထားလို့ဒီဆပင်ကဘုန်းကြီးတို့ကြွကြပြီးတော့ကိုယ့်ရဲ့စားတော့ခွဲတဲ့တွားတွေ့ကြည့်ပါမစားကြုံရအော်ဂလီဆန်းလာတာကိုယ်ဆပင်ဖြစ်ပေမဲ့လို့နော်အဲ့ဒါပါလဲဆိုဝန္နာတော်မင်းတို့ရဲ့ဆပင်ဟာဘုရားမိတ်နဲ့အစင်းအပြင်လည်းမကောင်းဘူးတဲ့ဒါကိုမြင်အောင်ကြည့်ခိုင်းတယ်ပေါ့ဗျာဝန္နာတော်ပြီးတော့ဘုန်းကြီးတို့ ကန္တာတော်လို့ဘုန်းကြီးတော်ပေါ့အစင်းနောက်ပေါင်းလိုက်ပါဟိုရှိတာတော့တန်ဌာနာတော်ဝဏတန်ဌာနာကန္တာပဲဒီလိုလောက်တာပါပြီးတော့ဘုန်းကြီးတို့ကြော်ပြောမယ်နော်ကန္တာတော်အနတ်ဆပင်ဟာဘုန်းကြီးတို့ကတော့ဒီဘုန်းကြီးတွေဆိုတော့နည်းနည်းလေးရှည်လာတယ်ရိတ်ပြလိုက်တော့တယ်ဒီဟာကိုသိပြီဒုက္ခသိမသိအောင်နော်အဘုန်းကြီးအဲ့ဒါကြောင့်ဗာပြောလဲဆိုတော့ဆပင်ဟာမိနဲ့ရွှေနာမနံလို့ပြောတယ်နော်ဒီမှာမဆနာတို့ ဆပင်ရှည်ရှည်ထားတဲ့ပုဂ္ဂိုလ်ကသိတယ်။တေကမာတယောက်ပါရောက်တယ်ဆရာတော်တဲ့။ဆပင်ကမလျှော်လဲနားနေဆိုဟေးဟုတ်မယ်လို့ဘုန်းကြီးတို့ကကျတော့ဒီဆပင်ကအဲ့တော့ဒုက္ခမရှိဘူးလို့နည်းနည်းရှေးလိုက်ရိတ်ချင်လာ။ဒီကအနတ္တဒုက္ခသိမသိအောင်။အနတ္တနေလည်းမကောင်းဘူးဒါထင်ရှားတော့မနော်။ဒီမွေးလေးတွေမွေးတိုင်းလေးမိထုံးမိရှိုးမယ်လို့မွေးမှမွေး။ဒီဆပင်ကမလျှော်ရင်လည်းနားနေပုံတံ နော်ခေါင်းပေါ်မှာတက်တစားရှိနေလို့စုစီစီနေလို့နှစ်သက်တာဟုတ်တပင်ချင်းတွေ့ကြည့်ပါလားဘယ်သူမှမကောက်ပါဘူးအမိုက်ပုံနဲ့မကောက်လေတဲ့ဒါကြောင့်ဘာမွေးကြီးမှမသိဘူးဆိုတာလားဟုတ်မှာနော်အဲအဲ့ဒီလိုပေါ့ပုံတရားမြင်လဲရှည်ရှည်မြုံမြုံမဲမဲနဲ့နဲ့နဲ့အသက်ကြီးဖြူနေတော့ဘာမှနှစ်သက်ဆရာမရှိဘူးဖြစ်တဲ့အကြောင်းရင်ဆပင်ကဘယ်ကဖြစ်လာလဲလို့မေးရင်ဘုန်းကြီးတို့ ဒီဘုန်းကြီးတို့ကြောင်းမှလည်းဒီတိုင်းပါပဲဒကာတော်တွေကစေတသရာတရားကောက်ကောက်နဲ့ချိုးတွေအချင်းတွေငန်းတွေစက်တွေမျိုးစုံကတ်ကြတယ်ဒီစားတော့ဆရာတွေကပြင်မဲ့မှာကြာကြာထားနေပုတ်သိုးတာပဲရှားပြားလွန်သွားနေဝမ်းမဲ့စာရင်နဲ့ရောက်သွားတယ်စာရင်နဲ့လည်းတညလောက်နေပုတ်သိုးတာအဲ့ဒီမှာပါစကဝမ်းမီရချက်တယ်ချက်လိုက်တကောင်တော့ဘာဖြစ်လာသွေးတဘုံသားတဘုံကျင်းကြီးတဘုံကျင်းငယ်တဘုံကျင်းကြီးတွေကျင်းငယ်တဲ့သက်ဆိုင်ရာထွက် အဲဒီကနေသွေးသားသွေးသားနေဒီလိုဆင်းဒီဒီ7နေဖြစ်လာတာဖြစ်တဲ့အကြောင်းရင်းကြည့်တော့လေနှစ်ရတခုမှမကောင်းဖြစ်တဲ့နေရာပေါက်တဲ့နေရာဒီနေရာကြည့်လောက်ဒါမသေးခင်မို့ဘုန်းကြီးတို့နှစ်သက်နေကြတော့သေပြီးဒီလောင်းကောင်းဘုန်းကြီးမြေမြုပ်ပြီးတချို့တခုလောက်လာပုတ်လာတယ်အဲ့ဒီဟာတွေမြောက်ရှင်းနေခိုင်းတော့နော်ပါဠိယာမှာရှိတာကတန်ထာနောပုံတနာဆိုတန်ထာနာတော်လို့ရှိတယ် နောက်တစ်ခုကတော့အာတယတော်ဆိုတာဖြစ်တဲ့အကြောင်းရင်းဩကာသတော်ဖြစ်ရရဘုန်းကြီးတို့အဲ့ဒီမှာမိယာအကြောင်းတရားအပြင်၎င်းဒါပါဠိတော်မြန်မာဓာတ်ရိုက်ပြန်တာအဲ့ဒါဆိုနားမလည်နိုင်ဘူးမိယာအကြောင်းကိုဖြစ်တဲ့အကြောင်းရင်းကိုဆိုလိုတယ်နော်အာပါဠိတော်တွေဘုန်းကြီးတို့တခါကျပါဠိတော်ကိုယ်ကွာပြောနေအဲ့ဒီတိုင်းပြောအဲ့ဒီတိုင်းတန်ထွက်ဘာမှကိုနားမလည်ဘူးနော်ဩဃာတတရားဆိုလည်းဘာလို့ဖြစ်ရရဆိုပုံရှင်းတယ် ဒါကဘာမှနှစ်သက်စရာမြန်လို့ဝေရမရှိပါဘူးဆမင်းဆိုတဲ့မြေပညာကိုကြော်လို့ဆက်ဆုပ်ရွှန်ရှားွက်ဖြစ်မြင်အောင်ဆင်ញင်ရတာပဲနော်ဒီတစ်ခုတော့ဘုန်းကြီးတို့ယောဂီတွေရအောင်ကြည့်ရမယ်ခေါင်းပေါ်မှာရှိသောဆမင်းတွေသည်အစင်းနာအပြင်၎င်းပုံတရားအပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာအပြင်၎င်းဘာမှနှစ်သက်စရာမြန်လို့ဝေရမရှိပါတကား ပြန်ဆိုပြမယ်နော်ဒါလေးကိုသုံးတော့ဒါကိုရအောင်ကြက်ထားပထမဆုံးဘုန်းကြီးတို့ဒီမှာဘုရားသောတာနုဒ္ဒတုံမှာဘာဟောထားလဲဆိုပထမဆုံးဘုန်းကြီးတို့ဘာလို့မှလဲသောတာနုဒ္ဒနာတရားတွေနာရမယ်လေ့လာရမယ်လေ့လာပြီးတော့ဘာလုပ်ရမလဲအဲ့ဒီတရားတွေကိုကြက်တဲ့နာကြက်ရမယ်ဝဆတံပရိစိတနာအနာကြလေးလာပြီးတော့နောက်ပိုင်းမှတ်သားမိအောင်လေးလာတယ် ပြီးတော့နှုတ်နဲ့ဆင်ញင်စီးပြနိုင်တယ်နော်အခုလိုဥပမာမှာရဲ့7နေသည်စင်နာမြေလောင်ဘုံတနာမြေလောင်ဖြစ်တဲ့အကြောင်းဖြစ်ရရဘာမှနေသက်စရာမြန်လို့ဝေရမရှိပါရောင်းကြရမယ်မှတ်ထားမယ်နှုတ်နဲ့ဆင်ញင်ရမယ်နှုတ်နဲ့ဆင်ញင်ပါများရင်တော့စိတ်နဲ့ဆင်ញင်တဲ့အစဉ်မျိုးရောက်ပါလဲစိတ်နဲ့ဆင်ញင်ပါများသွားလို့ရင်သူကဗြဟ္မတော့ဆက်ဆုပ်ယွန်ရှာဝဲဖြစ်မြောင်ရှုမယ် ဝိပဿနာပိုင်းကြရင်တော့ဆက်စုပ်ဒီသမထပိုင်းမှာလည်းညာတဲ့ကိုတကယ်ကိုဆက်စုပ်ကြံကြပွဲဖြစ်မြင်လာပါလိမ့်ဝိပဿနာပိုင်းညာညာနဲ့ပဲဒီအရိယဓာတ်သဘောတဘာဝတွေမြင်လာပြီးတော့ကြောင်းကျိုးတဘာဝတွေပြီးတော့နေသဒုက္ခနာတ္တတဘာဝတွေဒါတွေမြင်လာတယ်အဲ့လိုမြင်အောင်ရှုရအောင်ပထမတော့အဲ့တော့တရားတော့ဘယ်တရားပဲဖြစ်ဖြစ်စိတ္တကြပွားတော့အောင်ဘုန်းကြီးတို့ကတခြားလေးလာမယ်နာယူရမယ်ပြီးတော့ ကြက်တင်တာကြက်ရမယ်မှတ်တင်တာမှတ်မယ်မှတ်ပြီးတော့နှုတ်နဲ့ဆင်ញံမယ်ဒီဆင်ញံတဲ့နေ့ကဒီ32ခုတသာရိုးတန်းတန်းဆင်ញံလို့မရပါဘူးပထမဆုံးရအောင်ကြက်ရပါကြက်ပြီးမှဆင်ញံလို့ရပါတယ်ခုနကြက်နေ့က၅လုံးတည်းတည်းကြက်ပါအားလုံးတွေ့ရပြီဆိုတော့ပြီးတော့တစ်ခုချင်းပွားများနည်းအောက်မှာခုနကခွင့်ပြောခဲ့တယ်အဲ့ဒီပွားများနည်းကိုရအောင်ကြံမယ်ဒီနှစ်ခုရအောင်ကြံမယ်ကြက်ပြီးမှတစ်လုံးချင်းပေါ့ ခေါင်းပေါ်မှာရှိသောဆပင်တွေသည်ဆင်းနာပြင်၎င်းပုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြန်လို့ဝေရမရှိပါတကားအဲ့လိုဆင်ញင်ရမယ်နောက်တစ်ခုကအမွေဒီကိုယ်လုံးမှာမျက်ခုံးမွေးတို့မျက်တောင်မွေးတို့ဒီလက်မှာရှိတဲ့မွေးတွေဒီကိုယ်လုံးမှာရှိတဲ့မွေးတွေအာယုံပြုဒီကိုယ်လုံးမှာရှိသော မွေးတွေသည်ဆင်းနာပြင်၎င်းပုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြန်လို့ဝေရမရှိပါတကား ဒီစာပေကျမ်းဂန်များမှာတော့ငါးလုံးတတွဲငါးလုံးတတွဲဒီလိုဆင်ញင်ခိုင်းပါတယ်ဘုန်းကြီးကြိုက်တာတော့တစ်ခုချင်းပဲဆင်ញင်တာပုံမြင်ပြစ်မြင်လွယ်နော်စာပေကျမ်းဂန်များမှာကြတော့စာပေမွေလက်သက်ခြေသက်သွားရေတို့သည်စင်နာပြင်လောက်ပုံသနာပြင်လောက်ဖြစ်တဲ့အကြောင်းဖြစ်ရရပြင်ဘာမှနေသက်ဆရာများတို့ကဒီလိုတွေ့ရပါတယ်ခုနဘုန်းကြီးကြိုက်တဲ့ဒီအပြစ်မြင်လွယ်တဲ့နည်းကတော့တစ်ခုချင်းတစ်ခုချင်းအပေါ်ပြစ်မြင်လွယ်ပါတယ်နော် ဒီကိုယ်လုံးမှာရှိတော့မွေးတွေပြီးတော့ဗာလေလက်သေးတွေလက်သေးတွေကိုအာယုံပြုရတယ်အာယုံပြုရလက်သေးတွေဒီစင်နာပြင်၎င်းဘုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရရာပြင်၎င်းဘာမှနှစ်သက်ဆရာမြတ်နိုးဝယ်ရမရှိပါနဲ့ကပြီးတော့ခြေသေးတွေနော်လက်သေးတွေခြေသေးတွေနော်ခြေသေးတွေဘလောက်လှအောင်ပြင်ထားတာခြေသေးလက်သေးတွေဘလောက်ကြိုးကြသွားဘယ်သူမှမသိပါဘူးလွင့်ပြရတော့ဒါတွေကိုမြင်အပြစ်မြောင်ဆင်ញင် ခြေသေးတွေဒီစေနာပြင်၎င်းဘုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်ဆရာမြတ်တို့ဘုရားမရှိပါနဲ့ကသွားသွားတွေကိုသွားကိုစူးစိုက်ကြည့်လိုက်ဘလောက်ပဲသွားတိုက်ထားလို့နေဘလောက်လှတယ်ပြောလို့နေညစ်ပတ်နေတာပဲနော်ဘာဖြစ်လို့လဲနေတိုင်းစတောက်နေတာဒါကြောင့်မို့သွားတွေသည်စေနာပြင်၎င်းဘုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်ဆရာမြတ်တို့ဘုရားမရှိပါနဲ့က အရေတို့အရေတို့ရေပါတွေပေါ့နော်ဒါအရေမှာဒီမှာသုံးတတာဘာညာသူများသားကြစားလိုက်ကြတော့သုံးတတာဘာညာဆိုပြီးတော့အဲ့ဒါပါပဲအရေတို့ရေပါတွေဒီအစင်းနာပြင်၎င်းပုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်အရာပြင်၎င်းဘာမှနှစ်သက်စရာမြန်နိုးဝေရာမရှိပါတကားအခုဘုန်းကြီးတို့6နိုင်ထိုးသွားပြီနော်ယောဂီတို့ဒါလေးတွေကိုပထမဆုံးရအောင်ကြက်မယ်ကြက်ထားပါမရသေးရင်လည်းခုပါလေဒီနေ့ဒါလေးတွေကိုဆင်ញံရမယ် ဆံပင်အမွေလက်သက်ရှိတဲ့သွားရည်ဒီ၅လုံးပေါ့လေအဲ့ဒါရဲ့ခုပြောခဲ့တဲ့ဥပုံပေါ်မှာရဆံပင်နေသည်ဆင်ញင်တဲ့ဤရှုပွားတဲ့ဤအစင်းနေလည်းမကောင်းဘူးအနတ္တနေလည်းမကောင်းပုံတရနေလည်းနှစ်သက်ဖို့ရမရှိဘူးဖြစ်တဲ့အကြောင်းရင်ဖြစ်ရရနေလည်းဘာမှနှစ်သက်ဆရာမရှိဘူးဆိုအပြစ်မြင်အောင်ဆက်ဆုပ်ဖွယ်ရမြင်အောင်ဆင်ញင်ရမယ်ဒါလေးမှတ်ထားမယ်နော် gain ဒီနေ့6နိုင်အတွက်ဒီနေ့ဟောပြောဆွဆုံးမတဲ့အတိုင်းတက်ရှိ ခန္ဓာကိုယ်ကိုအပြည့်မြင်အောင်ရှုမှတ်နိုင်ကြသဖြင့်မညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ